ယနေ့ဦးဇင်းတို့သာသနာတော်တက္ကတိ2565ခုကောဇာတက္ကတိ1383ခုတောင်မုံလာပြည်နေ့ခရစ်နှစ်2021ခုနိုဝင်ဘာ18ရက်ပဲဦးဇင်းတို့ရှိတယ်ဒကာကြီးဒကာမကြီးတွေရှိတော့19ရက်နေ့ညချမ်း ဝိပဿနာ လုပ်ပြီးတရားအနေနဲ့ခုဘယ်နှကြိမ်မြောက်တပါးကြီးရောက်ပြီဆိုတော့65ကြိမ်ပါဗျာ65ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားဝိပဿနာလုပ်ပြီးတရား65ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားကိုမောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကို ဥစွာမတ္တမရှိခိုးလိုက်ကြရအောင် တို့တရားနာပရိသတ်အပေါင်းသူတော်ကောင်းတွေကလည်းဘုရားရှင်ဂုံရီကိုဆွမ်းအားရှိသလောက်စိတ်ဝယ်ထုံရက်ဘုရားနုတ္တိဘာဝနာပွားများရင်းနဲ့ယူသေးစွာနိုင်ကြောင်းစုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါကာရံ အထာဝီကာမနရတေဝဟိတဝန္တံဝန္တာမိကာရုဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောစီပါကိုလိုလာတောင်းတကြကုန်သောစိတ်ဓာမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းပြတော်မူထသော ဒိဒတလောကောလောကီ နလီသောမယိမ့်မယိုင်မြဲကိုင်လာတိသမာဓိနေရှင်သောစိတ်ဓာတ်လည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကိုထွန်းပေါတိမြင်တတ် အရဟတမတိဟုသောပညာတန်ဆောင်ဇမိအောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေယတရားမြတ်ကို ကွက်ကပိတ်ဖို့ညံမြင်တုံအောင် ပြုတံပညာဝိဇာတိဟုသောမိုက်တရားကို ရတမေညံတန်လျက်ဖြင့်ပဲပြတော်မူပြီးထာသောအတ္တဝိကာမလုဏပြမတတ္တဝါတို့ဤအစည်းအပွားကိုအလွန်လိုလားတောင်းတတော်မူထာသောနရဒေဝဟိတာဝဟံလူနာပြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကိုစည်းတိန်ချာနာကျုံငါရွယ်ဆောင်တော်မူတတ်သောကာရဏိကံလူနာမြမတတ္တဝအမြတနာจิตကင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသော အကံသာတိယဇပါရမီပုံညနေမနိုင်ရှင်အမနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တည်းအဖြစ်သို့ ရောက်တော်မူထသောအနန္တညာနန္တပိညောတညာနာဇာတသုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူထသော ဓမ္ဗုဒ္ဓဒုဒုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကိုအဟံတရားဟောတရားနာ အမိမက်ကိုဖရာတပည့်တော်သည်ဟွန်တာမိတတ္တယုကျုမန်ဆွဲချိုး၍ရှိခိုးကြတော်ပါဤမြတ်စွာဘုရား ခာဒုတာဒုတာဒုပါဖေယဒီနေ့နင်တို့65ကျင်းမြောက်ဝိပဿနာ လုံပိတရားကိုဆက်လက်ပြီးဟောကြားနာကြားကြရအောင်။ဒါဦးဇင်းတို့ဟောလာခဲ့တာပေါ့ ဝိတ္တုဒီ9ပါးအနေနဲ့ဥဒေပြီးတော့ကျင့်စဉ်တရားအနေနဲ့ဟောလာခဲ့တာနံပါတ်1ဖြစ်တဲ့သီလဝိတ္တုဒီပိုင်းတို့ဘိုင်းမှာသီလတရားတွေကိုပြုပြုစင်စင်နဲ့ဒါဖြစ်ခြင်းပြီးတဲ့အခါကျတော့စေတဝိတ္တုဒိဒုတိယအမြောက်အနေနဲ့ဆိုစေတဝိတ္တုဒိဘိုင်းမှာ နိဗ္ဗာန်အညစ်အကြေးတွေကင်းစင်တဲ့ပြင်စိတ်ဓာတ်ဤစင်ကြယ်ခြင်းလို့ဆိုသည့်အတိုင်းဥပ္ပဇာရသမာဓိအပနာသမာဓိလို့ခေါ်တဲ့သမာဓိနှမျိုးတနည်းအားဖြင့်ဥပ္ပဇာရသမာဓိနဲ့ဇန်သမာဓိလို့ခေါ်တဲ့သမာဓိနှမျိုးနှမျိုးမျိုးရအောင်ဒါကျင့်ကြံကြိုးကို အားထုတ်ရကြရအဲစေတဝိတ္တုဒီဘိုင်းမှာလည်းဦးဇင်းတို့ဒါသမထကမ္မဋ္ဌာန်း၄ချက် ဒါထိုက်တဲ့ကမ္မဋ္ဌာန်းကနေစပြီးမိမိတို့ကြိုက်နေတဲ့ကမ္မဋ္ဌာန်းကစပြီးတော့ဘာများအားထုတ်လို့ရပြီးတဲ့အခါကျတော့ဒိဋ္ဌိဝိတ္တုဒ္ဓိ၃ခုမြောက်ဟောဒိဋ္ဌိဝိတ္တုဒ္ဓိပိုင်းမှာယုံနံပရမတရားတို့၌ဉာဏ်မြီစင်ကြယ်ခြင်းဆိုသည့်အတိုင်းထိုအပိုင်းမှာသီလတိဥတော်မြေပေါ်မှာယက်တည်ပြီးတော့ထူထောင်ထားတဲ့တမာတိရှိနေတဲ့စိတ်အစဉ်နဲ့စိတ်ဓာတ်နဲ့ ရုပ်တရားနံတရားတွေကိုပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်ဒါရှုပွားသုံးသပ်ရမယ်ဒါနာမရူပသိစေတဉာဏ်ကံအဲအဲ့ဒါပြီးတဲ့အခါကျမှကင်္ကာဥဒရဏဝိတ္တုဒ္ဓိ၄ခုမြောက်ဒုကင်္ကာဝိဒနာဝိတုဒ္ဓိမှာတော့ကံနှင့်ကံရင်အကျိုးတရားနာယုံမှမှုကိုကြော်လာလွန်မြောက်သည့်ဉာဏ်မြင့်စင်ကြယ်ခြင်းဆိုလို့ဆိုသည့်အတိုင်းထိုပိုင်းမှာ ကံနဲ့ကံရဲ့အကျိုးကိုတတ်သိနားလည်ရေးအတွက်ပြည့်စရာပရိက္ခဉာဏ်ရအောင်ကြိုးစားရမှာဖြစ်တယ်။အပြည့်စရာပရိက္ခဉာဏ်ရအောင်ပရိသသမုပ္ပါရှုခွက်တွေကိုစနစ်တကျမိမိတို့ကဒါရှုပသုံးသပ်နိုင်ခဲ့ရင်ကောင်းကံတွေကြောင့်ကောင်းတဲ့ဒုက္ခရီပုံဘဝတွေကောင်းကျိုးတွေကိုရရှိသုကံတွေကိုထူထောင်ပြီးလို့ဒါဒုက္ခရီပုံဘဝအစရှိတဲ့ မကောင်းတဲ့အကျိုးတွေကိုရရှိကြတယ်အဲ့လိုမျိုးကံနဲ့ကံရဲ့အကျိုးကို နားလည်ရေးအတွက်အပြစ်ရပရိက္ခဉာဏ်ရအောင်ပရိဒသမုပ္ပါရှုွက်ကိုရှုကြရတယ်အဲ့လိုရှုနိုင်ခဲ့လို့ယုတ်တရားကိုနန္တရားကိုလည်းပရမတ္ထဉာဏ်မြင်ဆိုင်အောင်သိပြီးထိုယုတ်တရားနန္တရားကိုပြစ်ပေါ်စေတတ်တဲ့အကြောင်းတရားလို့ခေါ်တဲ့ပြစ္ဆယပရိက္ခဉာဏ်ပိုင်းကိုလည်းဒါ အမှန်တန်တန်နဲ့ဒါရှုနိုင်ပြီရှုပွားသုံးသပ်နိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကြည့်ဒါငါးခုမြောက်ဖြစ်တဲ့အမက်ကမက်ကညနာတဒနာဝိတုဒ္ဓိပိုင်းကုလို့ရပြီဟောမက်ကမက်ကညနာတဒနာဝိတုဒ္ဓိဆိုတော့မေဟုတ်ဒီမဟုတ်ဒီနိုင်ဉာဏ်မြင်ကြီးစင်ကြယ်ခြင်းလို့ဆိုသည့်အတိုင်းဟောကနာမရူပပရိစ္ဆေဒဉာဏ်နဲ့ယူပသိသိတတ်တဲ့ယုတ်တရားနံတရားပစ္စယပရိကဉာဏ်နဲ့ယူပသိသိတတ်တဲ့ဒုယုံနံဓမ္မကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရား တို့တရားတွေဒီသင်္ခါရတရားတွေဖြစ်တဲ့အတွက်ကြောင့်သင်္ခါရတရားတို့ဤသဘောတန်တော်ဓမ္မတာအတိုင်းဖြစ်ပြီးရာနဲ့တံပြည့်စည်တဲ့သဘောခနာချင်းဖြစ်ပြီးခနာချင်းပြည့်တို့အတွက်ကြောင့်မတိမြဲဘူးအမြဲခြင်းအနေအဆ ထိုပြည့်ချင်းပြည့်ချင်းတန်ကျက်ဖြင့်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတယ်ဒုက္ခအခြေခဲအခိုင်မှာအနှစ်သာရအပြင်တည်တတ်မနေဘူးအစိုးမရဘူးအနတ္တဆိုပြီးလက္ခဏာကြီးသုံးတယ်တင်ပြီးတော့ရှုဘွားသုံးတတ်ခြင်းလို့ခေါ်တဲ့သမတနာဉာဏ်ပိုင်းအဲ့ဒါမက်ကမက်ကဉာဏတတနာဝိတုဒ္ဓိရဲ့အကျုံးဝင်ထိုအပိုင်းမှာခုနသမတနာဉာဏ်ကနေပြီးတော့တော်တော်လေးရှုဘွားသုံးတတ်နိုင်တဲ့ယောဂီသူတော်ကောင်းတယောက်ဒီသင့်တက်ပြီးတော့ ဥရိယပြဉာဏ်ပိုင်းကိုကူးရရအဲဥရိယပြဉာဏ်အနုဘန်းတိုင်အောင်တော့ဒါဝိပဿနာဉာဏ်ကိုတော့မက္ကမက္ကဉာဏတတနာဝိတုဒ္ဓိထဲမှာဒါအကျုံးဝင်တယ်လို့ဒီလိုသဘောကျနားလည်ထားရမှာဖြစ်တယ်ဒီတက်ကအဲ့မှာဦးဇင်းတို့ဝိပဿနာဉာဏ်ကြောင့်တွေကိုကျော်လွှားလုံးမြောင်းနိုင်ခဲ့ဝိပဿနာအရင်ပိုင်းကိုကူးမယ်အဲဒီကနေပြီးတော့ဒသင်းတက်ပြီးပင်ကဉဏ်၊ဘေယဉဏ်၊အာရိနဝဉဏ်၊နေဗိဒဉဏ်မောဇိတုကမြတံဉဏ်ပရိသင်္ကာဉဏ်သင်္ကာရုပ္ပကဉဏ် ဒါအနုလောမဉာဏ်တိုင်အောင်ပေါ့ဒီအထက်ပိုင်းဝိပဿနာဉာဏ်တွေကတော့ဒါပရိပဒဉာဏတတနာဝိတ္တုဒီကျင့်ကျင်တာဉာဏ်မြင်စင်ကြဲသွားအချိန်မှာကျင့်ကျင်ပုံမှာဒါဉာဏ်မြင်စင်ကြဲပြီကျင့်ကျင်မှန်ကိုဒါရွေးချယ်နိုင်ပြီဒီလိုပြောလို့ရဟောအဲ့ကနေတစင်တဲ့လူတို့ရည်ကြံတဲ့ဝိပဿနာဉာဏ်ရဲ့အစုံမှာမဉဏ်ပုံဉဏ်ပေါ်မဲ့ပြစ္ဆောကနာဉာဏ်ကြီးရောက်နေနိဗ္ဗာန်ကိုမျက်မှောက်ပြုပေါ့ အဲ့ဒါကတော့ဉာဏတတနာဝိတ္တုလို့ခေါ်တဲ့ခုနှစ်ခုမြောက်နိဗ္ဗာန်ဉာဏ်မြင်အစဉ်ကျေခြင်းပဲအဲ့တော့ဦးဇင်းတို့ဒါနာဦးဇင်းရဲ့ဒုက္ခမှာလွတ်မြောက်ခြင်းတဲ့သူတော်ကောင်းတွေဒီတော့ဒီဉာဏတတနာဝိတ္တုနဲ့ပြည့်စုံအောင်ကြိုးစားကြရမှာဖြစ်တယ်အဲ့လိုခုနှစ်ခုမြောက်ဉာဏတတနာဝိတ္တုနဲ့ပြည့်စုံရေးအတွေ့ဒါဦးဇင်းတို့ဝိတ္တုခုနှစ်ပါးကိုအစဉ်တိုင်းကြည်ညာရမယ်ဆိုတာကိုတော့ဒါဦးဇင်းတို့ဒီမှာဒါအဓိကအဖြစ်ဦးဇင်းတို့ဟောကြားခဲ့တာပေါ့ ဟောကြားခဲ့တော့ဦးဇင်းတို့တကယ်ဟောစဉ်ပိုင်းမှာတော့ဦးဇင်းတို့နံပါတ်1ဖြစ်တဲ့သီလဝိတ္တုဒီပိုင်းပြီးခဲ့ပြီနံပါတ်2ဖြစ်တဲ့စိတ်တဝိတ္တုဒီပိုင်းမှာလည်းဒါသမရကမ္မဋ္ဌာန်းတွေကိုဒါဦးဇင်းတို့တော်တော်ဆုံးလုံးလေးဟောကြားခဲ့ပြီးပြီဒိဋ္ဌိဝိတ္တုဒီပိုင်းဒိဋ္ဌိဝိတ္တုဒီပိုင်းမှာတော့ဦးဇင်းတို့ရုပ်တည်နံတွေကိုတဏှတိခဏပြိုးအောင်ဓမ္မဝခဏပြိုးအောင်ဒီဦးဇင်းတို့ဒါဟောကြဟောခဲ့နာခဲ့ပြီးတဲ့အခါဒါကင်္ဂါဥဒနာဝိတ္တုဒီပိုင်းကိုလည်းဦးဇင်းတို့ဒါကူးခဲ့တာပေါ့ သင်္ဃဝေဒနာဝိတ္တိပိုင်းမှာအကြောင်းတရားအကျိုးတရားကိုသိသိတယ်ဆိုတော့ပစ္စယဖေကညံမှပိဋကသမုပ္ပါရှုခွက်ပြီးပြောပြီးတဲ့အခါအခုဒီနောက်ခုနဒိဋ္ဌိဝိတ္တိမှာကြံခဲ့တဲ့ပေါ့ကိစ္စကနာပြူကြီးအတွက်ယုံနာဓမ္မသင်္ခါရတွေကိုဆက်လက်ပြီးတော့ရှုပွားသုံးသပ်ဖို့အပိုင်းလေးကိုဒါဦးဇင်းတို့ဟောလက်စာအဲဟောလက်စာအပိုင်းလေးကိုဦးဇင်းတို့ဆက်ပြီးတော့ဟောကြနာကြကြရအောင်အဲတော့ပြီးခဲ့တဲ့ဘက်ကဦးဇင်းတို့ဘယ်အထိရောက်ခဲ့လဲဆိုတော့ခန္ဓာ၅ပါးနဲ့ပြောကြမယ်ဆိုရင်ရူပခန္ဓာအပိုင်းပေါ့ အဲရူပခန္ဓာဘိုင်းမှာယုတ်တရားတွေကိုလက္ခဏာဓာတ်ပြည့်စုပဋ္ဌာန်ပဋ္ဌာန်အဖြစ်ယူပါသုံးသက်ခြင်းပေါ့ဒါဗာလဲဆိုတော့ကိစ္စကဏပြူရေးအတွက်အဲလိုကိစ္စကဏပြူရေးအတွက်ဒါယူပါသုံးသက်တဲ့အပိုင်းမှာ ပဲရောက်ခဲ့ပြီလေဆိုတော့လက္ခဏာယုတ်ပေါ့အာဂတတက်ကိုဦးဇင်းတို့ရောက်ခဲ့ပြီအာဂတတက်ကိုရောက်ခဲ့ပြီတဲ့အခါကျတော့အခုဦးဇင်းတို့အဲ့ဒါကိုဆက်ပြီးတော့ဟိုကျန်တဲ့ယုတ်တရားလေးတွေကိုဆက်ပြီးတော့သွားကြရအောင်အဲ့တော့ဦးဇင်းတို့ဒီလက္ခဏာယုတ်ပြီးတဲ့အာဂတတက်ပေါ့အာဂတတက်ပြီးတဲ့အခါကျတော့နောက်ယုတ်တရားကဘာလဲဆိုတော့ဦးဇင်းတို့ဝိညာဉ်ယုတ်နှစ်ပါးပေါ့အဲဝိညာဉ်ယုတ်နှစ်ပါးကိုဦးဇင်းတို့သွားကြရအောင် အဲ့တော့တို့တခါကြီးတွေမိုက်ဒီသိပြီးသားပဲဝိညာဉ်ရုပ်နှစ်ပါးဆိုတာကာယဝိညာဉ်တိဝစီဝိညာဉ်တိကိုအမူအရာဖြင့်သိသိချင်းတော့အမူအရာဖြင့်သိသိချင်းဆိုတဲ့ဒီအပိုင်းပေါ့အဲ့ဒါလေးကိုဦးဇင်းတို့စပြီးတော့ဟောကြနာကြကြရအောင်အဲ့တော့ယောဂီသူတော်ကောင်းတယောက်ဒီဒီလက္ခဏာရတ္တပိစုပဋ္ဌံဗဒ္ဒံကိုရှုပွားသုံးသပ်နိုင်ရေးတနည်းအားဖြင့်ကိစ္စကဏ္ဍပြုရေးအတွက် ကျွန်တော်ပြီးခဲ့တဲ့ဘက်ကလည်းဒီဘိုင်းလေးကိုပြောခဲ့တယ်ပေါ့ပြောခဲ့သေးတယ်အဲ့ဒါဘာလဲဆိုတဲ့အခါကျတော့ဒီကိစ္စကဏပြူရေးအတွက်ကအတ္တိကဏပြူပြီးသားဖြစ်ရမယ်သမုဝကဏပြူပြီးသားဖြစ်ရမယ်တဏိကဏပြူထားတဲ့သူတော်ကောင်းတယောက်ဒီသာယုတ်တရားတွေကိုဒါအစဉ်အတန်းကြီးပေါ့ရုပ်တုံးရုပ်ခဲကြီးကိုသူကဖြိုခွဲပြီးတော့ဒါအသေးဆုံး ရုပ်တရားတို့ရဲ့အဖွဲ့အစည်းတို့ခေါ်တဲ့ရုပ်ကလပ်တွေကိုမြင်ပြီးသားဖြစ်နေ။နောက်သမောကနာပြိုပြီးတဲ့သူတော်ကောင်းတယောက်ဒီသာလျင်ထိုရုပ်ကလပ်တစ်ခုတစ်ခုအတွင်းမှာ ရှိတဲ့ရုပ်ပရမတ္ထဓာတ်သားတွေကိုဒါတလုံးဒီတလုံးဒီရှုပွားသိမ့်ဒီစီပြီးသားဖြစ်နေအောင်အဲလိုတလုံးဒီတလုံးဒီရုပ်ပရမတ်တွေကိုရှုပွားသိမ့်စီပြီးတဲ့သူတော်ကောင်းဒီသာလျင်ခုတဆင့်တက်ပြီးထိုရုပ်ပရမတ်တရားတွေလက္ခဏာကိုတော့မိမိက ထို မောဟကဏဖြူတဲ့အပိုင်းမှာတဲ့ကဒါသိတဲ့လောက်တော့သိပြီးသွားသိပြီးသွားတဲ့အခါကျတော့သူလက္ခဏာတွင်မကဘဲနေသူကလုပ်ငန်းကိစ္စသူကပြစ္စုပ္ပတ္ထံလို့ခေါ်တဲ့ဉာဏ်ကဉာဏ်မှာရှိရှိထင်လာမှုနောက်ကဗရဒ္ဒံလို့ခေါ်တဲ့နိစွာတော့အကြောင်းအဲ့ဒီပိုင်းတွေကိုဆက်ပြီးသွားကြရဒါကိုတော့ဒုဒကာကြီးတွေကကမာကြီးတွေကဒီပိုင်းလေးတွေကို လေးလေးနက်နက်နဲ့နာယူပြီးတော့ဘလို့ကိစ္စကဏပြူရည်တည်နေပြီလိုအပ်တယ်။အလိုနိဗ္ဗာန်ကိုလိုလားတောင်းတတဲ့သူတော်ကောင်းတွေတယောက်အနေနဲ့ဒီယုတ်ပရမနံပရမရမတရားတွေအပေါ်မှာ ကိစ္စကဏကိုလည်းပြူအောင်ဖြူရမယ်ဆိုတာမျိုးပေါ့။အဲဒီကိစ္စကဏပြူရည်အတွက်စောစောကပြောတဲ့တဏိကဏနဲ့သမုဟကဏကိုလည်းငါတို့ကအရင်ဥစွာပရမဖြူထားပြီးဖြစ်ရမယ်။ ခဏတွေပြိုရမယ်အဲ့လိုတော့တို့တကကြီးတက္ကမကြီးတွေကကြကြနာနာနဲ့နားလည်ထားဖို့လိုတယ်။ကြကောင်းမြိုက်တော်ဦးဇင်းတို့အခုဒီကိစ္စကဏပြိုရေးအတွက်လက္ခဏာတ္တပြစ္စုပဋ္ဌံပဋ္ဌံအပြင်ဦးဇင်းတို့ယူဝသုံးသပ်မယ်ဆိုတဲ့အခါရဥဇာပထမဦးဇင်းတို့ကာယဝိညာတိကိုစကြရအောင်။တော့ကာယဝိညာတိကလက္ခဏာတ္တပြစ္စုပဋ္ဌံပဋ္ဌံနဲ့ပတ်သက်လို့သူကလက္ခဏာပေါ့ သူ့ရဲ့လက္ခဏာကဘာလဲဆိုတဲ့အခါကျတော့အဘိကမတိဘဝတ္တအဘိကမတိဘဝတ္တကစိတ်တသမုဋ္ဌာနာဝါယောဓာတုယဒါဇာရူပကာယဓမ္ပနတန္ဓာရဏဇလနတပစ္စယောအာဂါရဝိကာရောကာယဝိညက်တိဟောဒါကာယဝိညက်ကလက္ခဏာလေးအဲ့တော့ဘာပြောတော့လို့ဆိုတဲ့အခါကျတော့စေတုတခြင်း စသည်ကိုဖြစ်စေတတ်သော စေတသဝါယောဓာတ်ဤစေတသဝါယောဓာတ်ဤအတူဖြစ်သောရူပခာယကိုထောက်ပံ့ခိုင်စေခြင်းကောင်းစွာတည်စေခြင်းလှုပ်ရှားစေခြင်းဤအကြောင်းဖြစ်သောဝါယောဓာတ်ဤတဘာဝတတ္တိစွန့်ရင်လွန်ကဲကုန်သောစေတသမဟာဗုဒ္ဓဤအမှုအရာ အထူးသဘောအဲ့တော့ဆိုလိုရင်းကဒီနေရာမှာ ဟတ်တူတူနားလည်အောင်အမှတ်မယ်ဆိုလို့ရှိရင်စေတသာဝါယောဓာတ်ပေါ့စေတသာဝါယောဓာတ်လွန်ကဲနေတဲ့အမဟာဗုဒ္ဓဤအမှုအရာ အထူးပဲဒီလိုနားလည်အောင်အဲ့တော့အဲ့ဒီတဘာဝကတော့ဦးဇင်းတို့ဟိုးဒီသမုဝကနာပေါ့ဖြိုတဲ့အပိုင်းမှာဦးဇင်းတို့ဒီကာဝိညာဉ်ကိုဘယ်လိုရှုရမလဲဆိုတာလေးကိုတော့နည်းနည်းတော့အဲ့မှာပြောခဲ့တာပေါ့ အဲ့တော့ဘာပြောတာတော့ဆိုတော့ကာယဝိညာဉ်ကိုရှုခြင်းနဲ့မဟုတ်ပါဘူးကာယဝိညာဉ်ဆိုတော့ကိုယ်မူရာဖြင့်သိစေတာဒါကိုတော့လက်လွတ်လို့မရအောင်တော့ကိုယ်မူရာဖြင့်သိစေတယ်အဲဘလို့သိစေတော့ဘလို့သိစေတော့ဆိုတော့ဦးဇင်းတို့တခါလေးမှဒီ body language ပေါ့နော် body intimation ပေါ့ bodily intimation ပေါ့အဲအဲ့ဒါအဲ့ဘိုင်းကိုဦးဇင်းတို့ကနားလည်ရမယ်အဲ့တော့ဆိုကြပါစို့တခါလေးမှဦးဇင်းတို့ကဒီအမူအရာတစ်ခုနဲ့ ကာယဝိညာဉ်ဆိုတာကာယဆိုတဲ့ဒီကိုယ်ကာကိုယ်နဲ့ဝိညာဉ်ဆိုတာသိစီတာပဲအဲ့တော့ဆိုကြပါစို့ဦးဇင်းတို့ကစကားမပြောဘူးကိုယ်အမူအရာနဲ့ပုဂ္ဂိုလ်တဦးတယောက်ကိုဒါဦးဇင်းတို့ကဒါလက်ပြလိုက်တယ်ဆရာနဲ့တစ်ဖက်နဲ့ဒါတို့ပြလိုက်တယ်ဆိုရင်ဒါဒီဘာခေါ်တော့တစ်ဖက်ကနားဟိုကြည်နေတဲ့ဒီတပည့်တရဝူးဒီဒါကိုဘာလို့သဘောပေါက်လို့ဆိုဩဆရာတော်ငါ့ကိုခေါ်နေပြီဟောဒါလို့သဘောပေါက် အဲ့တော့သူကဘာကတိတိလိုက်တာတော့ဆိုဒီကိုအမူအရာလေးကတိတိလိုက်တာအဲ့ဒီကိုအမူအရာဖြစ်ဖို့အတွက်ခုနစိတ္တဝါယောတက်ကဲလွန်ကင်းနေတယ်ဆိုတာဒါပြောတာဥမာဥဇံပထမဒီကိုအမူအရာမဖြစ်ခင်ဥမာဆိုကြပါစို့ဆရာလုတ်သူက တပည့်လုတ်သူ ခေါ်ခြင်းနေဆိုတဲ့စိတ်အနာကိုလာစီခြင်းနေအဲ့စိတ်အရင်ဆုံးဖြစ်တာအဲ့ဒီစိတ်အရင်ဆုံးဖြစ်တဲ့အခါမှာထိုစိတ်ကနေပြီးတော့နာစိတ္တရုပ်တွေကိုဖြစ်ပေါ်စေတာထိုစိတ္တဝါယောတက်ပေါ့ ဒါလွန်ကင်းနေတဲ့ဒီမဟာဘုတ်တရားတွေကနေပြီးတော့အမှုရာဖြစ်နေဖြစ်သွားတဲ့အခါအဲဒါပုံသဏ္ဍာန်လေးတစ်ခုအမှုရာလေးတစ်ခုဖြစ်တယ်ဒါလက်ရက်လိုက်တယ်လက်ရက်တဲ့ဆိုတစ်ဖက်ကလည်းဒီအမှုရာကိုကြည့်ပြီးတော့တည်သွားတယ်အဲတော့အဲ့ဒီအပိုင်းကို ရှုတဲ့အပိုင်းပဲရှုတဲ့အပိုင်းဒီလွယ်သလားလို့မေးတော့မလွယ်ဘူးသို့တော့ရှုလို့မရဘူးလားလို့မေးတော့လေရှုလို့ရတယ်မရဘူးလားရလားတဲ့ခါကြီး ရှုလို့ရနိုင်ပါတယ်ဗျာရနိုင်ပါတယ်အဲတို့တော့လွယ်လွယ်ကူကူလေးတော့ပေါ့ဒါမလွယ်ကူပေါ့အဲ့တော့စတိုရင်းကခုနပြောသလိုပေါ့ရုပ်တရားတွေကိုမိမိကနားလည်ထားတယ်အနတရားတွေကိုလည်းတစ်ဖက်ကသိသိတတ်ထားတယ်အဲသိသိတတ်ထားမဲ့ဆိုတဲ့သူတော်ကောင်းတယောက်ကဒီအပိုင်းကိုရှုမယ်ဆိုဦးဇင်းတို့ဒီဒီကာယဝိညာဉ်ကိုစီဝိညာဉ်ရှုဟိုရှုဖို့ပေါ့ဟိုတော့ကဦးဇင်းတို့ဒီသမဝကဏပြိုရေးမှာပြောခဲ့သလိုပေါ့သူကမလုပ်တော့ဆိုတဲ့အခါကျဒီမိမိရဲ့စိတ်ကိုအရင်ဆုံးမိမိကရှုတော့မယ်ပေါ့ ဆိုရင်မိမိရဲ့စိတ်ကိုမိမိကအရင်ဆုံးတော့မိမိကနားလည်ရအမှဆိုကြမှာဆိုဒီကာယဝိညာဉ်ဖြစ်ရဲ့အတွက်မိမိကကိုယ်မူရတစ်ခုလုံးမယ်အဲ့ဒီအတွက်ကြောင့်ကိုယ်နှလုံးဒီနန္တရားတို့ရဲ့မိတွဲဖြစ်ရပါဗောဒီဟရိယဝတ္ထုကိုမိမိကသိသိတာအသိသိထားပြီးတော့အဲ့ဒီမှာဆိုကြပါစို့ပုဂ္ဂိုလ်ဒုတိယကိုလာမိမိနာကိုလာစီခြင်းနဲ့လက်ရခေါ်ခေါ်တဲ့အခါမှာအဲ့ခေါ်ခြင်းနဲ့ဆိုတဲ့စိတ်ဖြစ်နေတာကိုနားလည်အောင်အရင်ဆုံးရှုရတယ်အဲ့ဒါကလည်းတက္ကကြီးတွေတက္ကမကြီးတွေ ဒီအပိုင်းကိုပြောတဲ့အပိုင်းမှာတော့တော်တော်တော့ဟိုဦးဇင်းတို့စာဆန်ဆန်လည်းပြောရတယ်စာဆန်ဆန်ပြောရတယ်လို့နားလည်အောင်ပြောတဲ့အပိုင်းမှာဟုတ်ဗမာလိုနားလည်အောင်ပြောတဲ့အပိုင်းမှာတော့လေဒါဟိုတို့တကကြီးတွေတကမာကြီးတွေလည်းကြိုးစားပြီးတော့ဟိုနားလည်အောင်ကြိုးစားရမှာဖြစ်အဲ့ဒါမှလည်းဆိုတဲ့အခါကျခေါ်ခြင်းနဲ့ခေါ်ခြင်းနဲ့ဆိုတဲ့စိတ်ဒီဒီမိမိကဒီတဏ္ဍာမှာတော့ဖြစ်သွားတာမှန်တယ်သို့တော့အဲ့ဒီစိတ်ကိုမိမိတို့နားလည်အောင်ကြိုးစားအောင်တစ်ချက် နားလည်ပြီအဲ့စိတ်ဖြစ်တဲ့အတွက်ကြောင့်အဲ့စိတ်ကြောင့်စေတသာယုတ်တွေဖြစ်နေတာကိုလည်းမိမိကနားလည်အောင်တစ်ချက်စစ်ပြီးတော့ဒါယူပွားသိသိရမှာဖြစ်တယ်။အဲ့လိုနားလည်ပြီဆိုတော့မှတို့စေတသာယုတ်တွေကဥဆောင်ပြီးတော့စေတသာဝါယောတက်လွန်ခဲ့နေတဲ့ဒီမဟာဗုဒ္ဓကြီးလေးပါးကအမူအရာဒုလေးအနေနဲ့ဒီမှာဦးဇင်းတို့အမူအရာတစ်ခုပြစ်သွားတယ်ဆိုတော့ကိုနားလည်အောင်ရှုအောင်။အဲ့တော့ပြန်ပြောမယ်ဆိုရင်ဒီမှာလက္ခဏာအနေနဲ့တော့အဲ့လိုကိုမရှိကလည်းမိမိကဒီကာဝဉ္ညာကိုရှုတတ်ခဲ့ပြီရှုတတ်ခဲ့ပြီဆိုတဲ့သူတော်ကောင်းကဒီမှာ ခတ်တူတူပြောလို့ရှိရင်ဒါနားလဲလွယ်အောင်ပြောခုနရှေ့သို့သွားခြင်းနောက်သို့ဆုပ်ခြင်းအစရှိသည်ဖြင့်ဆိုတာခုနရှေ့သွားတာပဲဖြစ်နောက်ဆုပ်တာပဲဖြစ်လက်အဲ့အချိန်မှာဒီရူပကာယကြီးကို ကောင်းစွာထောက်ပံ့စေခြင်းအဲ့တော့ရူပကာယကြီးကိုကောင်းမှကောင်းစွာထောက်ပံ့စေတဲ့ဒီအာဂါရဝိကာရောအာဂါရဝိကာရပေါ့ အာကာရဝိကာရလို့ခေါ်တယ်ဒီအချင်းအရာပဲအမူအရာအထူးလေးပဲအာကာရဝိကာရဆိုတဲ့ဒီအမူအရာအထူးလေးဒီဒါဒီကာယဝိညာဉ်ကတဘာဝတဘာဝလက္ခဏာသူရဲ့လက္ခဏာဒီဒါအမူအရာအထူးလေးပဲအာကာရဝိကာရလို့ခေါ်တယ်ဒီအမူအရာအထူးလေးသို့တော့အဲ့ဒီအမူအရာအထူးလေးဒီဘာတွေကထူးနေတာလို့မြင်တော့ခုနဝါယောဓာတုအဓိကာနံစေတသမဟာဘူတာနံလို့ခေါ်တဲ့စေတသမဟာဘုတ်၄ပါးပေါ့ ဒီဝါယောဓာတ်လွန်ခဲ့နေတဲ့စေတမဟာဘုတ်၄ပါးကအမူအရာထူးလေးလို့ဒီလိုနားလည်ရမှာဖြစ်တယ်။အဲအဲ့ဒါဒီဓာတုရဲ့ကိုယ်ပိုင်လက္ခဏာပေါ့။အဲ့လိုကိုယ်ပိုင်လက္ခဏာကိုနားလည်ပြီဆိုရင်တော့ဒါကတော့ဦးဇင်းတို့ဒီလက္ခဏာဘိုင်းကခုနစောစောကပြောသလိုပဲဟိုးသမုဟကနာဘိုင်းမှာတွေကမိမိတို့ကဒီကာယဝိညာဉ်တွေကိုရှုခဲ့တဲ့သူတော်ကရှုခဲ့ဘူးပြီးပြီးဖြစ်တဲ့အတွက်ကြောင့်ဒီဘိုင်းရောက်လာရင်တော့ဒီလက္ခဏာကတော့ဒါသူကလိုလိုကူကူနဲ့သိတယ်။သိပြီးရင်နောက်တစ်ခါခုနပြောတဲ့လက္ခဏာပြီးတော့သူ့ရဲ့လုပ်ငန်းကိစ္စကိုတစ်ဆက်သွားကြရအောင်။ သူရဲ့လုပ်ငန်းကိစ္စကဘာပြောတာတုံးဆိုတော့အဓိပါယပကာတနရတဟောသူကြရင်တော့ဒါကနကိစ္စကနပြူကြီးမှာသူကတော့ဒါပို့ပြီးတော့သူ့ကိုနားလည်အောင်ကြိုးစားရမှာဖြစ်တယ်အဲ့တော့အဓိပါယပကာတနရတဆိုတော့အဓိပါယလှုပ်ရှားသောသူ၏အတွင်သဘောအလိုဆန္ဒကိုသူတပားအားထင်ရှားပြခြင်းခုနပကာတနဆိုအဓိပါယကိုမိမိဘာပြောချင်တာတော့ မိမိဘာကိုသိစီချင်တာတော့ဆိုတဲ့အဲ့အတိတ်ဘာရမိမိကဒီအမူအရာရဲ့အတိတ်ပဲပေါ့ငါဒီမှာဆိုကြပါစို့မိမိကလက်ရခေါ်လိုက်တာလားအဲတော့မိမိကလက်ကပြနေတာလားပေါ့အဲအဲ့ဒီအမူအရာတို့ကိုတစ်ဖက်လူကိုသိစီခြင်းသိစီအောင်ပြနေတာပေါ့ပကာသနာဆိုတာဦးဇင်းတို့ဟိုဒီနေရာမှာပကာသနာဆိုတာတကယ်ကြီးဟိုဂုံပကာသနာကိုပြောတာမဟုတ်ဘူးเนาะဂုံပကာသနာဆိုတော့ကိုယ်မှရှိတယ်ခုနစီစဉ်ဥစ္စာတွေယာဓုတွေအဲအဲ့ဒါတွေကို तू ကပကာသနာ तू လည်းပြတာပဲ အဲ့ဒါကိုသူကဒီဂုံပကာသနာခေါ်ဒီမှာပြောတာတော့အဲ့လိုမဟုတ်အတိတ်ဘာယပကာသနာဆိုတာမိမိစိတ်ထဲကဘာတော့မိမိကဘာကိုသိသိချင်းနေတာတော့တစ်ဖက်သူကိုပေါ့အဲ့မိမိသိသိချင်းတဲ့အကြောင်းအရာကိုထင်ရှားပြတာပဲအဲ့ဒါသူ့ရဲ့လုပ်ငန်းကိစ္စပဲအဲ့ဒီကာယဝိညာဉ်မှာဦးဇင်းတို့ကမရှိလို့ရှိရင်ကိုဒီသိသိချင်းတဲ့အမူအရာကို ကိုသိသိချင်းတဲ့အလိုဆန္ဒကိုတစ်ဖက်သူသိဖို့ရန်ဒါခက်ခဲသွားမယ်ကာယဝိညာဉ် ဝစီဝိညာဉ်ဒီလိုနှစ်ခုမရှိခဲ့ဘူးအဲ့တော့ဆိုလိုရင်ပြန်ပြောမယ်ဆိုဒီကာဝိညာဉ်ကသူ့ရဲ့လုပ်ငန်းဆောင်တာသည်မိမိရဲ့အလိုဆန္ဒကိုဒါမိမိရဲ့အတွင်းသဘောမိမိရဲ့အလိုဆန္ဒကိုတစ်ဖက်သူပေါ့သူတစ်ပါးကိုဒါထင်ရှားပြလိုက်တာဒါသူ့ရဲ့လုပ်ငန်းကိစ္စပြီးတဲ့အခါကျတော့နောက်တစ်ချက်သွားသူ့ကိုဒါလုပ်ငန်းကိစ္စပြီးတဲ့အခါညံထဲမှာဆင်ကျင်မယ်ယောဂီတယောက်ကကာယဝိညာဉ်ဆိုတာဘာလဲကာယဝိညာဉ်ဆိုတာဘာလဲဒါညံထဲမှာဆင်ကျင်တဲ့အခါကျတော့ ကာယဝိဖန္ဒနာဟေတုဘာဝပစ္စုပ္ပထာနာဟောကာယဝိဖန္ဒနာဝိပန္ဒနာဆိုတော့တုံလှုပ်တာပေါ့ဒီနေရာမှာတော့သူကအဲဒီကိုတုံလှုပ်ချင်းဤအကြောင်းဖြစ်သောသဘောတရားတော့ကိုတုံလှုပ်တယ်ဆိုတဲ့အပိုင်းကတော့ဒီနေရာမှာဟိုထင်ရှားအောင်ပြောတာပေါ့ဟိုကြောက်လို့လန့်လို့တုံလှုပ်တယ်တုံလှုပ်ချင်းမျိုးတော့ဟုတ်ပါမလားမဟုတ်ပါဘူးဗျာဟုတ်တဲ့ခါလဲတော့ဟုတ်တာပေါ့ဟုတ်ပလားဟမ်ဟုတ်တဲ့ခါလဲဟုတ်တဲ့ခါလဲဟုတ်တာပေါ့ဗျာဆိုတာက ဟုတ်တော့မဟုတ်ဘူးတာမန်ရေပုံရအခြေအနေမှာဆိုတော့မဟုတ်ဘူးကိုဒီကိုတုံလောက်တယ်ဆိုတဲ့အပိုင်းကဒီကိုအမူအရာပေါ့လှုပ်ရှားမှုကိုပြောချင်တာတွန်းတော့ဒီကလေးမှာဟုတ်တဲ့အခါဟုတ်တယ်ဆိုတာကဥမာကလေးတယောက်ပေါ့အဲကလေးတယောက်ကတိတ်ပြီးတော့ဟိုမိဘကိုတော့၎င်းဆရာသမားကိုတော့၎င်းသူကဟိုငကိုတဲ့ကသူ့ဟိုဇေယျကိုကကြောက်တတ်တယ်ယူသေးတယ်ပေါ့ကြောက်တတ်တယ်ဆိုရင်သူကလိုလိုကြောက်နေရင်ကယ်၍မန္တရာပြုတ်တရားရှိလို့နည်းနည်းလေးမန်လိုက်တာနဲ့ तू ကဘာဖြစ်လို့တုံနေမှာပဲအဲ့ဒါဆိုရင်တော့အဲ့နေရာမှာ तू ကြောက်တာကိုတော့ तू ပြတာပဲသို့သောအဲ့မှာ तू ကိုတုံလောက်တယ်ဆိုတာမျိုးဖြစ်နိုင်တာပေါ့နောက်တစ်ခုကလက်နဲ့ရှိတဲ့ပုဂ္ဂိုလ်ကလက်နဲ့ချင်းချောက်ရင်လည်းဒါကတုံလောက်တယ်ဆိုတဲ့သဘောတရားတော့ဒါဖြစ်နိုင်တာပေါ့ဒါကလေကြတော့ဟိုဦးဇင်းတို့အခုတော့ဒကာကြီးတွေကမာကြီးတွေကတော့ဟိုခုလိုပေါ့ဟိုဖွံ့ဖြိုးတဲ့နိုင်ငံဒီမှာရောက်နေတဲ့အခါကြတော့ဒီကလေးတွေကိုဘယ်ပုံဘယ်ပန်းဗန်နီလန်အပြင်ပေါ့ဒါလေ့ကျင့်ပြုစုပြောထောင်ပေးရမယ်ဆိုတာ ဦးဇင်းတို့ဗမာပြည်မှာတော့အဲအဲ့ဒါကရန်ကြီးမတွင်ကျယ်သေးဘူးပေါ့အဲ့တော့ဘာတွေကများများရှိနေသေးတုံးဆိုတဲ့ကအကြောက်တရားနဲ့စုံမတဲ့သဘောအကြောက်တရားနဲ့ဟိုချုပ်ထိန်တဲ့သဘောပေါ့နော်အဲအဲ့ဒါကတော့ဦးဇင်းတို့ကများများအဲ့ဒီအပိုင်းတွေကကြံနေသေးတာပေါ့ တော့အဲ့အဲ့အချိန်မျိုးမှာဆိုရင်တော့ခုနပြောတဲ့ကာယဝိဗန္ဒနာပြောချင်တာကကာယဝိဗန္ဒနာကိုတုံလို့တယ်ဆိုတော့အဲ့အပိုင်းမှာတော့သူကတုံလို့တာလည်းဒါဖြစ်တာပေါ့တို့တော့ရေပုံရတော့ဦးဇင်းတို့ခုလိုပေါ့ဥမာစကြောပြောချင်တယ်ဆိုတဲ့အခါမှာဒီလှုပ်ရှားသွားတာပါပဲအဲဒီလှုပ်ရှားသွားတာကလည်းဒါသူ့ရဲ့ဒီဟိုပြစ္စုပဋ္ဌာန်အနေနဲ့ပေါ့ညနေမှာစင်ကြလိုက်စင်ကျင်လိုက်လို့ရှိရင်ဩကိုမူရခဲ့တယ်လှုပ်ရှားတုံလှုပ်သွားမှုသဘောအဲလိုညနေမှာထင်းလာတော့ကာယဝိညာဉ်ဆိုတာပါလေအဲယောဂီတယောက်ကစင်ကြီးနေပြီညနေ ဩဆင်ញင်တဲ့အခါမှာသူ့ညံထဲမှာထင်လာမယ်ပေါ့ဒါကိုတုံလှုပ်ချင်းအကြောင်းပဲအာကာယဝိညာဉ်ဆိုတာကိုလှုပ်ရှားသွားခြင်းကအကြောင်းပဲလို့ဒါလိုနားလဲဩပြီးတဲ့အခါကျတော့သူကနီးစွာသောအကြောင်းနီးစွာသောအကြောင်းကြတော့စိတ်တသမုဋ္ဌာနဝါယောဓာတုပဋ္ဌာနစိတ်တသမုဋ္ဌာနစိတ်ကြောင့်ဖြစ်သောဝါစိတ်တဝါယောဓာစိတ်ကြောင့်ဖြစ်သောဒါစိတ်တဝါယောဓာဒါသူ့ရဲ့နီးစွာသောအကြောင်းပဲ ။ဘာလို့လဲတော့ဦးဇင်းတို့နောက်ကြတော့ဒကာကြီးတွေဒကာမိုက်တွေဟိုပြီးတမဟိုတင်တဲ့အပိုင်းဆိုလို့ရှိရင်တို့ကဘာလို့ဆိုတော့ဒီကာယဝိညာဉ်ဒီတို့ကစိတ်ကဖြစ်စေတာပဲဟုတ်ပလား။ဒါကဖြစ်စေတာ။စိတ်ကဖြစ်စေတာပါဗျာ။စိတ်ကဖြစ်စေတာပဲ။ဒါကြောင့်မလို့ဦးဇင်းတို့ကာယဝိညာဉ်တိတို့ရန်စိတ်တစမေဝါဘာတဲ့တော့ကာယဝိညာဉ်ဒီစိတ်ကဖြစ်စေတာ။ဘာကဖြစ်စေတာ။ကာယဝိညာဉ်ဒီစိတ်ကဖြစ်စေတာပါဗျာ။ အာယဝိညာဝစီဝိညာဒီဒါစိတ်ကဖြစ်စီတာဒါကြောင့်မလို့စိတ်စိတ်ကြောင့်ဖြစ်သောစိတ်တဝါယောဓာတ်ဒီသူရဲ့ဤသောသောအကြောင်းပဲအဲနောက်တကဦးဇင်းတို့ဒါအဲ့တော့ပြန်ပြီးတော့ပြောမယ်ဆိုဒီကာဝိညာပိုင်းမှာလက္ခဏာကိုကြည့်မယ်ဆိုရင်သူကမူရင်းချုပ်ကအာကာရဝိကာရဒီအမူအရာဒူလေးအဲအမူအရာဒူလေးဆိုတာကရှိသုတက်ခြင်းနောက်သုတက်ခြင်းစသည်အပြင်စိတ္တဝါယောဓာတ်နဲ့အတူတကွဖြစ်သောရူပကာယကိုထောက်ပံ့ခိုင်းစေတတ်သော ကောင်းစွာဒီဒေတာလှုပ်ရှားစေတတ်သော ကိုယ်အမှုရာအထူးလေးပဲဒီလိုနားလည်ထားအတူရဲ့လက္ခဏာနောက်သူရဲ့လုပ်ငန်းဆောင်တာကြတော့သူကဘာဆိုလှုပ်ရှားသောသူ၏အတွင်းသဘောလှုပ်ရှားသောသူ၏အတွင်းသဘောကိုအတွင်းသဘောစန္ဒကို သူတစ်ပါးအားထင်ရှားပြခြင်းဒါသူရဲ့လုပ်ငန်းကိစ္စနောက်တစ်ခါသူရဲ့ပြည့်စုံပဒညာထဲမှာစင်ကျင်လိုက်တဲ့သူတော်ကောင်းတန်တယောက်ရဲ့တဏ္ဍာမှာထင်ရှားလာတာဘယ်လိုထင်ရှားလာမလို့ကိုတုံးလှုပ်ချင်းအကြောင်းအကြောင်း ကိုတုံလုံးချင်းအကြောင်းဖြစ်ခြင်းသဘောတရားလို့ညာထဲမှာထင်လာမယ်။သူရဲ့နေသောသောအကြောင်းကစိတ်ကြောင့်ဖြစ်သောစိတ်တဇဝါယောတတ်သည်နေသောသောအကြောင်းဖြစ်တယ်။ဒါလက္ခဏာတတပိစုပတ္တပတ္တ။နောက်ပြီးတဲ့အခါကျဦးဇင်းတို့ဝစီဝိညာဉ်ကိုသွားကြရအောင်။ဝစီဝိညာဉ်ကိုသွားတဲ့အခါကျတော့ဝစီဝိညာဉ်ရဲ့လက္ခဏာကဘာလဲဆိုတော့ဝစီဝေဝစီပေဒဗုဒ္ဓကစိတ်တသမုဋ္ဌာနပရဝိဓာတုယဥပဒိဏကဒနတပိစယော ပရဝိဓာတုအတိကာဏံစိတ္တဇမဟာဗုဒ္ဓနံအာဂရဝိကာရောဝစီဝိညက်တိဟောဒါကသူ့ရဲ့ဝစီဝိညက်ကလက္ခဏာအဲ့တော့ဗာပြောတော့ဆိုတော့ဇဂါတံဒုကိုဖြစ်စေတတ်သောဇဂါတံဖြစ်ရာဌာန၌တည်သော ကမ္မဇပထဝီဓာတ်ကို ထိခိုက်ခြင်း၏အကြောင်းဖြစ်သော ပထဝီဓာတ်၏တဘာဝတတ္တိဆိုရင်လွန်ကဲကုန်သောစိတ္တဇမဟာဗုဒ္ဓ၏ထူးခြားသော အမှုအရာသဘောဟောဒါသူ့ရဲ့လက္ခဏာလေ အဲ့တော့လူရင်းအချုပ်ကတော့ခုနဒီအာဃာရဝိကာရဆိုတဲ့ဒီအမူအရာဒါအထူးပဲအဲ့ဒီအမူအရာအထူးကဘယ်ကအမူအရာလဲဆိုတော့ခုနဝစီဗေဒဗောဓကစိတ်တသမုဋ္ဌာနပထဝီဓာတုယာဝစီဗေဒစကားသံပေါ့ဝစီဗေဒဆိုတဲ့ဒီစကားသံအထုကိုဖြစ်စေတတ်တော့ဒါကမ္မဇစိတ်တဇ စိတ္တသမုဋ္ဌာန်ဆိုစိတ္တသပထဝီဓာတ်စိတ္တသပထဝီဓာတ်ကိုကာမဇပထဝီဓာတ်ကိုသူကရိုက်ခတ်တဲ့ဒီစိတ္တသပထဝီဓာတ်ကလွန်ကဲနေတာပေါ့အဲ့တော့ဒီနေရာမှာတော့နည်းနည်းလေးတော့ဦးဇင်းတို့ကနားလည်ထားဖို့လိုတယ်နားလည်ထားဖို့လိုတယ်ဆိုတာဒီခန္ဓာကိုယ်ကြီးဒီဦးဇင်းတို့ဒီအဲအကြောင်းတရား၄ပါးကြောင့်ပေါ့အကြောင်းတရား၄ပါးကြောင့်ဖြစ်တယ်အကြောင်းတရား၄ပါးကြောင့်ဖြစ်နေတဲ့အခါမှာကမ္မသယုတ်တွေလည်းရှိစိတ္တသယုတ်တွေလည်းရှိတယ်ဥဒ္ဒဇယုတ်တွေလည်းရှိတယ်အာဟာရသယုတ်တွေလည်းရှိတယ် အဲ့လိုရှိနေတဲ့အထဲမှာဒီကမ္မဇပထဝီဓာတ်ကိုထိခိုက်တယ်ထိခိုက်တယ်ဆိုတာကဘာကထိခိုက်တော့စိတ်တဇပထဝီဓာတ်ကသွားပြီးတော့ထိခိုက်တာပဲအဲ့တော့စိတ်တဇပထဝီဓာတ်ကထိခိုက်လိုက်တဲ့အတွက်ကြောင့်ဒီစိတ်တဇဒီပထဝီဓာတ်သဘာဝတတ္တိဆိုရင်လွန်ကင်းနေတဲ့စိတ္တမဟာဗုဒ္ဓဤထူးသောထူးခြားသောအမှုအရာအဲ့တော့ဒါလည်းပဲခုနလိုပေါ့မကိုကပြောချင်တယ်ခုဦးစင်းကဒကာကြီးတွေဒကာမကြီးတွေကိုဒီအကြောင်းကိုသိသိချင်တာသိသိချင်တဲ့အတွက်ကြောင့်ဦးစင်းကပြောမယ်ပြောမယ်ဆိုတဲ့အခါမှာအရင်ဆုံး ပြောမယ်ဆိုလို့ကောက်ပြီးတော့ပြောလိုက်တာတော့မဟုတ်ဘူးပြောကျင်တယ်သိသိကျင်တယ်သိသိကျင်တဲ့အတွက်ကြောင့်သိသိကျင်တဲ့စိတ်တွေဖြစ်နေတာပေါ့အဲဖြစ်နေတဲ့အဲသိသိကျင်တဲ့စိတ်တွေကြောင့်စေတသာယုတ်တွေဖြစ်နေတာပဲအဲစေတသာယုတ်တွေကခုနအားကောင်းလာတဲ့အခါမှာအဲစေတသာယုတ်တွေကမာထဲမှာပါတဲ့ပထဝီတက်လွန်ခဲ့နေတဲ့မဟာဘုတ်ပေါ့အဲပထဝီတက်လွန်ခဲ့နေတဲ့မဟာဘုတ်ဆိုတော့ဒီပထဝီတက်ကသွားပြီးတော့ရိုက်ခတ်တာပဲအဲဘာကိုရိုက်ခတ်တယ်တော့ခုနကမ္မဇဒီမဟာဘုတ်တွေကိုသွားပြီးရိုက်ခတ်လိုက်တဲ့အခါမှာဒါအတန်ဖြစ်တာပဲ အဲ့တော့ဦးဇင်းတို့အုံမောင်းလေးတစ်ခုကိုဒကာကြီးတွေဒကာမကြီးတွေပမာယူကြည့်အုံမောင်းလေးတစ်ခုဒီသူ့ဘာသူတော့ထပြီးတော့အတန်မြည်သလားဆိုတော့မမြည်ပါဘူးဗျာမမြည်ဘူးအဲတိုးတော့သူ့ကိုကနတိခတ်မဲ့ကနလက်ရိုက်တစ်ခုရှိထားမယ်ဆိုရင်ဒီလက်ရိုက်ကသွားပြီးတော့ရိုက်ခတ်တဲ့အခါမှာဒီအုံမောင်းကအတန်ထွက်မလာဘူးလားထွက်လာပါတယ်ဗျာလန်ထွက်လာတာအဲ့လိုပဲမုံကြီးရှိနေတဲ့ဒီခန္ဓာကိုယ်ကြီးမှာတိဆောက်ထားတဲ့ကနအကြောင်း၄ပါးကြောင့် ဒါဖြစ်နေတဲ့ယုတ်တရားတွေရှိတယ်အဲ့ဒါမှာကမ္မဇယုတ်ကတော့ဒါကိုပို့ပြီးတော့အားကောင်းတယ်ဆိုကြဆိုဒီနေရာမှာအဲအဲ့လိုအားကောင်းနေတဲ့ဒီပထဝီဓာတ်တစ်ခုရှိထားတယ်အဲသူ့ကိုဒကာကြီးဒကာမကြီးတွေကဘာနဲ့ဥပမာတူထားကြည့်ထားမလဲဆိုရင်ခုနအိုးမောင်းတစ်ခုအနေနဲ့ပမာကြည့်ထားကြည့်အဲဒီခါမှာနောက်တခါခုနဒီပြောကျင်နေပြောကျင်နေဆိုတဲ့ဒီစိတ်ပေါ့အဲဒီစိတ်ကြောင့်တည်တည်ကျင်တာပေါ့ဒကာကြီးတွေကဘယ်လိုလေးပြောလိုက်လို့ရှိရင်ဘယ်လိုနားလည်သွားမလဲဆိုတည်တည်ကျင်တဲ့စိတ်ကြီးဖြစ်တယ် အဲစိတ်ကြောင့်ဖြစ်တဲ့စေတသာယုတ်တွေပေါ့အဲ့မှာလည်းပထဝီဓာတ်လွန်ကဲနေတဲ့စေတသာယုတ်တွေရှိတယ်ပေါ့အဲစေတသာယုတ်ကသွားပြီးတော့သူ့ကိုကြတော့ဘာနဲ့ပမာထားမလဲဆိုတော့လက်ရိုက်ကလေးနဲ့ပမာထားအဲ့တော့အဲ့လက်ရိုက်ကလေးဒီဟူတော့ဒီပြောကျင်တဲ့စိတ်ကြောင့်ဖြစ်နေတဲ့စေတသာဒါမဟာဘုတ်ထဲမှာပထဝီဓာတ်လွန်ကဲနေတဲ့ဒီမဟာဘုတ်ပထဝီဓာတ်လွန်ကဲနေတဲ့ဒီဓာတ်ကသွားပြီးတော့ဟိုဘက်ကဒီကမ္မဇပထဝီဓာတ်လွန်ကဲနေတဲ့ ဒီမဟာဗုဒ္ဓကိုသွားပြီးရိုက်ခတ်လိုက်တာရိုက်ခတ်လိုက်တဲ့အခါမှာခုနကလည်းဒီအိုးမောင်းကိုခုနလက်ရိုက်ကလေးနဲ့ရိုက်လိုက်တဲ့အခါမှာအတန်မြည်လာသလိုပဲစေတသလွန်ခဲနေတဲ့စေတသတလွန်စေတသပထဝီတလွန်ခဲနေတဲ့ဒီမဟာဗုဒ္ဓကသွားပြီးတော့ဒါရိုက်ခတ်လိုက်တဲ့အခါမှာဒီခန္ဓာကိုယ်မှာရှိနေတဲ့ပေါ့မဟာဗုဒ္ဓကိုသွားပြီးတော့ပထဝီတလွန်ခဲနေတဲ့မဟာဗုဒ္ဓကိုရိုက်ခတ်လိုက်တဲ့အခါမှာအတန်မြည်လာတာပဲအတန်ထွက်လာတာပဲအဲအဲ့သဘောကိုနားလည်ထားရမှာပေါ့ အဲဒီဘောကိုနားလည်ထားလို့ရှိရင်ဒါဒီအဲ့လိုဖြစ်တဲ့အခါမှာဒီအမူအရာတစ်ခုအနေနဲ့ထွက်လာအမူအရာကတော့ဘာအမူအရာလဲဆိုတော့ခုနပြောတဲ့ဒီဟိုဝစီဝိညာဉ်ကဲတဘာဝအနေနဲ့ပေါ့အမူအရာပေါ့အမူအရာဆိုတာအတန်ပေါ့အတန်ထွက်လာတာဒါကိုပြောချင်တာအဲ့တော့ပြန်ပြီးတော့ခြုံပြောမယ်ဆိုဒီစကားသံအထုကိုဖြစ်စေတတ်တယ်ဖြစ်စေတတ်တယ်စကားသံဖြစ်ရာဌာန၌တည်တယ်တည်တယ်ဆိုတော့ဥမာဆိုကြပါစို့ဒါကတော့တခါကြီးထန်နေကိုနားလည်ရင်ပိုကောင်းတယ်ထန်တို့ကရိုင်းတို့ အလားကတော့တရားသင်းနေတော့နည်းနည်းလေးတခါကြီးတဲမှာတရားသင်းနဲ့တို့တခါကြီးတခါမကြီးပါနည်းနည်းလေးသဘောပေါက်လိမ့်မယ်အဲသူဒီအာသောမှာဖြစ်တယ်အဲသတိအာပြင်မို့သူထန်တို့ကရိုင်းတို့ဆိုတာရှိတယ်အဲ့တော့အဲ့ဒီနေရာလေးတွေမှာပေါ့မဆိုကြပါစို့အာအာသောမှာဖြစ်မယ်ဆိုကြစို့အာသောမှာဖြစ်နေမယ်ဆိုရင်အဲ့အာသောမှာမူရင်းရှိနေတာကဒီကမ္မဇရုပ်ထဲမှာပထဝီဓာတ်လွန်ခဲ့နေတဲ့ဒီပထဝီဓာတ်လွန်ခဲ့နေတဲ့ဒီရုပ်တရားတစ်ခုကရှိပြီးသားပဲအဲ့ရှိနေတဲ့ရုပ်တရားကိုဒီဘက်ကဒီစိတ္တ ရုပ်ပေါ့စိတ္တရုပ်ထဲမှာပထဝီမြတ်လွန်ခဲ့နေတဲ့စိတ္တရုပ်ကသွားပြီးတော့သူကရိုက်ကတ်လိုက်တာရိုက်ကတ်လိုက်တဲ့ခါမှာဒါအတန်ကြီးတာပေါ့နော်အဲ့ဒီသဘောအဲ့ဒါဒီဒါဒီဝစီဝိညာဉ်ကဒါကိုယ်ပိုင်သဘာဝလက္ခဏာပဲနောက်တစ်ခုကဘာတဲ့တော့သူကလုပ်ငန်းဆောင်တာအဓိပ္ပာယပကဒနာရတာဟောသူကလုပ်ငန်းဆောင်တာကတော့သူကခုနကာယဝိညာဉ်အတိုင်းပဲဒါစကားပြောဆိုသူဤအတွင်းသဘောအလိုဆန္ဒကိုသူတပါအားထင်ရှားပြခြင်းကိုဘာပြောချင်တာလဲ ကိုကဘာကိုသိစီချင်တာတော့ကိုယင်ထဲမှာ ရှိတဲ့ဒီအလိုဆန္ဒကိုဒါတစ်ဖက်သူကိုသိစီတာပဲအဲတစ်ဖက်လူကိုထင်ရှားပြတာပဲဒါကသူ့ရဲ့ဝစီဝိညာဉ်ကဒါလုပ်ငန်းဆောင်တာပဲဟောနောက်တကသူ့ကိုညံထဲမှာဆင်ញင်လိုက်တယ်သူတော်ကောင်းတယောက်ကဝစီဝိညာဉ်ဆိုတာဘာလဲဝစီဝိညာဉ်ဆိုတာဘာလဲဆိုတော့ဝစီကောတာဟိတုဘာဝပစ္စုပ္ပတ္ထာနာဟော စကားတန်ဖြစ်ပေါ်ခြင်းဤအကြောင်းဖြစ်ခြင်းသဘောတရားညာထဲမှာစဉ်းလိုက်ဩအတန်ပေါ့စကားတန်ဖြစ်ပေါ်လာဖို့ရန်အကြောင်းတရားတစ်ခုပဲလို့ညာထဲမှာထင်ရှားလာနောက်တစ်ခုသူကနီးစွာသောအကြောင်းစေတသမုဋ္ဌာနာပထဝီဓာတုပဋ္ဌာနံစိတ်ကြောင့်ဖြစ်သောပထဝီဓာတ်စိတ်ကြောင့်ဖြစ်သောစေတသပထဝီဓာတ်ဒီသူ့ရဲ့နှိစွာသောအကြောင်းပဲစိတ်ကြောင့်ဖြစ်တဲ့စေတသပထဝီဓာတ်မရှိရင်လည်းပဲသူက ဘာဖြစ်လို့ဆိုတော့အတန်ဆိုတဲ့ဒီဝစီဝိညာဉ်ဖြစ်မလာဘူးပေါ့ဒါသူ့ရဲ့နှိစွာသောအကြောင်းဒါဝစီဝိညာဉ်ရဲ့လက္ခဏာရတ္တပြစ္စုပတ္တံပတ္တံအဲ့လိုမိမိတို့ကနားလည်ပြီဆိုရင်တော့သူတော်ကောင်းတယောက်ဒီဒါဝစီဝိညာဉ်ကိုလေဒါတန်တတိကနာသမုဟကထနာမကဘဲနဲ့ကိစ္စကနာမှာပြုပြီလို့ဒါလိုမျိုးနားလည်ရမှာဖြစ်တယ်ကဲပြီးတဲ့အခါကျတော့ဦးဇင်းတို့နောက် ဒီကာဝိညာဉ်ဝစီဝိညာဉ်ဖြစ်တဲ့အခါကျတော့ခုနဝိကာရယုတ်တဲ့ကရူပတ္တလဟုတာရူပတ္တမုဒ္ဒတာရူပတ္တကမ္မညတာဆိုတာလေးကိုဆက်ပြီးတော့သွားကြရအောင်အဲ့တော့ရူပတ္တလဟုတာကိုသွားတဲ့အခါမှာရင်ဆုံးတို့တခါကြီးဒီကမကြီးတွေဦးဇင်းတို့သိထားမှာဒီရုပ်၃ပါးသည်စိတ်ဥဒု အာဟာရကြောင့်ဒါဒီအကြောင်းတရား၃ပါးကြောင့်ဖြစ်တယ်လို့ဒါဥဒ္ဓစိတ်တာဟာရိဟိဒါဦးဇင်းတို့ဟုတ်ဒကာကြီးတွေကမရုပ်ပိုင်းတင်လောဒ္ဓတိတိတ်တယံလောဒ္ဓတိတိတ်တယံဥဒ္ဓစိတ်တာဟာရိဟိတံဘောတိဆိုတဲ့အတိုင်းဒီလောဒ္ဓအစရှိတဲ့ရုပ်၃ပါးဒီဥဒ္ဓစိတ်ဟာရဆိုတဲ့၃မျိုးကြောင့်ဖြစ်တယ်အကြောင်း၃မျိုးကြောင့်ဖြစ်တယ်လို့ဒီလိုလေးတော့တစ်ချက်နားလည်ထားနားလည်ထားပြီးတဲ့အခါကျကဲရူပသလောဒ္ဓကိုသွားမယ်ဆိုသူ့ရဲ့လက္ခဏာလက္ခဏာက အာဒန္တတာလက္ခဏာရူပတ္တလဟုတာအာဒန္တတာလက္ခဏာရူပတ္တလဟုတာအာဒါသူကလက္ခဏာပဲဘာပြောတော့စေကြောင့်ဖြစ်သောရုပ်အစစ်တို့ဤမလေးလံမနှီးကံမှုသဘော ပေါ်ပါမှုသဘောဒါသူကလက္ခဏာအဲ့တော့အဲ့မှာဦးဇင်းတော်စေဥဒုအာဟာရဆိုတဲ့အကြောင်းတရား၃ပါးကြောင့်ဖြစ်တယ်အကြောင်းတရား၃ပါးကြောင့်ဖြစ်တယ်လို့ဆိုတဲ့အတွက်ကြောင့်ကိုယ်စိတ်ကြောင့်ပေါ့ စိတ်ကြောင့်ဖြစ်သောရုပ်အစစ်တို့၏မလေးလံမနှိကံသောသဘောပေါ်ပါမှုသဘောဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာတစ်ခုနောက်တစ်ခါဘာဖြစ်တော့ထပ်ခွဲလိုက်ဥဒုကြောင့်ဖြစ်သောရုပ်အစစ်တို့၏ဥဒုဇာရုပ်တို့၏မလေးလံမနှိကံမှုသဘောပေါ်ပါမှုသဘောနောက်တစ်ခုထပ်ခွဲလိုက်အာဟာရကြောင့်ဖြစ်သောရုပ်အစစ်တို့၏မလေးလံအာရဒရုပ်တို့၏မလေးလံမနှိကံမှုသဘောပေါ်ပါမှုသဘောဟောလက္ခဏာက အဲ့တော့လောလောပြောရင်တော့သူကယုတ်တရားတို့ဤမလေးလံမှုသဘောပဲယုတ်တရားတို့ဤမလေးလံမှုတနည်းအားဖြင့်ပေါ်ပါမှုသဘောတည်တာသူကကိုယ်ပိုင်လက္ခဏာဒါပေမဲ့ဘယ်ရောက်တယ်လဲလို့မေးတဲ့အခါကျမှဒါထပ်ဆင့်ကြွတာပေါ့ဦးဇင်းတို့ဒါတော့ဒီဒကာကြီးဒကာမကြီးတွေအကယ်၍မြန်ဦးဇင်းတို့ကျေးဇူးတော်ရှင်ဖောက်ဆရာတော်ရဲ့တကြောင်တီတော်လမ်းစာအုပ်ကိုအကယ်၍လေ့လာမယ်ဆိုလို့ရှင်စာမျက်နှာ666မှာပေါ့666မှာဆရာတော်ကဒီပါဠိတော်မူရင်းပေါ့ ပါဠိတော်မူရင်းထဲမှာလာတာလေးကိုဇာတော်ကဒါနားလည်အောင်ပေါ့ဒါသုံးချက်ခွဲပြီးတော့ပြထားတယ်လက္ခဏာအဲ့တော့စေကြောင့်ဖြစ်သောရုပ်အစစ်တို့ဤကရုပ်စစ်ဆိုတာတော့ခုနရှိကပေါ့ဒါနိဗ္ဗာန်ရုပ်၁၈ပါပေါ့အဲ့လားကရုပ်စစ်တွေအဲ့ရုပ်စစ်တွေကစေကြောင့်ဖြစ်တဲ့ဒီရုပ်စစ်တွေရှိမှာပေါ့အဲ့ရုပ်စစ်တွေကတဲ့မလေးလံမနှိကံမှုသဘောပေါ်ပါမှုသဘောပဲလောဒတာဆိုတော့လွယ်လွယ်ပြောရင်တော့ပေါ်ပါမှုသဘောပဲအဲ့တော့မှစိတ်ကလေးကအစဉ်ပြေးနေတယ်အဲစိတ်ကတိတ်ပြီးတော့တကားလဲဟိုစိတ်ထဲမှာစိတ်ချမ်းသာနေတယ်ဆိုကြဆို အဲသို့မဟုတ်လည်းမိမိအလိုကြတဲ့ဒါအတန်အလိုကြတဲ့ဒါဟိုအရာဝတ္ထုတွေနဲ့စုံရကြုံရနေရင်အဲဒီထဲမှာဘိုးဘဘာဒါလည်းတခါကြီးတခါမကြီးတခါလေးဟိုလူမမာများတခါကြီးတခါမကြီးကြုံမှုလိမ့်မယ်တခါလည်းဆိုကြပါဆိုသားတွေသမီးတွေကိုမျောနဲ့အဲ့ရထဲမှာတခါတဲ့တခွေးခွေးနဲ့ဟုတ်ပလားဟောဟာသားတွေသမီးတွေမြေးတွေကလာပြီအမေအဖေနေကောင်းလားဆိုလာပဲလူမလည်းမေးရောဘာဖြစ်လဲလို့ ခုနအဲ့ရတဲ့ဘုံတွေသူကကောက်ကလေးဆိုငောက်ကလေးဆိုထားထိုင်ပြီးတော့မလေးတခါလဲစကားလေးပြောလိုက်တာပြီးလည်းပြီးပြန်လဲတော့တခါလဲအဲ့ရလဲပြန်ဘုံဘုံလဲရောဆိုတဲ့သဘောစိတ်ကဆောင်းသွားတာဘာကဆောင်းသွားတာစိတ်ကဆောင်းသွားတာပါဗျာစိတ်ကဆောင်းသွားတော့ခုနပြောသလိုပေါ့စိတ်ကြောင့်ဖြစ်တဲ့ဒီရုပ်အစစ်ဆိုခုနလွယ်လွယ်ပြောပေါ့နားလည်လည်အောင်ပြောပြောစိတ်ကြောင့်ပြောတဲ့စိတ္တရုပ်တွေအဲစိတ်ကြောင့်ဖြစ်တဲ့စိတ္တရုပ်တွေကတခါလဲဟိုပေါ့ပါသွားတာနော်နှင်းနှင်းကိုကိုမဟုတ်တော့ဘူးလေးလေးလန်လန်ကြီးထိုင်ထိုင်မှန်မှန်ကြီးမဟုတ်တော့ဘူးဒါလိုပြောချင်တာအဲ့တော့အဲ့ဒါစိတ်က တခါလေကျထို့တူပဲဥဒုတဲ့အဲ့ဒါဥဒုကြောင့်ရုပ်အစစ်တို့ဥဒုကြောင့်ဖြစ်သောရုပ်အစစ်တို့ဤတနည်းအားဖြင့်ဥဒုသရုပ်တို့ဤမလေးလံမနစ်ကံမှုပေါ်ပါမှုသဘောဒါလည်းထို့တူပဲတခါကြီးတွေတခါမကြီးတွေတခါလေမှာရာသီဥဒုကသိပြီးတော့ပူတယ်အဲတခါကြီးတွေလည်းဒါကိုအရာကိုဒေတာကိုရာသီနဲ့တော့တမျိုးပေါ့ဦးဇင်းတို့ရှိမှဆိုရင်ဒါဟိုဘက်ကတပေါင်းတစ်ခုကစုံဆိုလို့ရှိရင်ဒီလောက်လောက်ဆိုရင်တော်တော်ပူတဲ့အချိန် အဲ့မှာဆိုလို့ရှိရင်ဘာဖြစ်တော့ဦးဇင်းတို့ငယ်ရွယ်သူဆိုရင်တွေတောင်မှပဲတိတာတယ်အသိပြီးအသက်ကြီးတဲ့လူတွေဆိုကိုတိတာတယ်တိပြီးတော့ပူလိုက်တဲ့အခါကျတော့လူကြီးတွေဆိုလို့ရှိရင်တခါလဲနွမ်းပြီးတော့အဲ့ချိန်မှာဆိုလို့ရှိရင်အဲလူကြီးတွေဆိုနွမ်းပြီးတော့တခါလဲနေတာပဲအဲ့ချိန်မှာမလှုပ်ခြင်းမကိုင်းခြင်းတခါလဲဘာလေးပဲလှုပ်လိုက်လှုပ်လိုက်မောတယ်မောတယ်ဘာဖြစ်လို့လဲဥဒုကမမျှတာတော့ဥဒုကဘာဖြစ်တော့ဥဒုကမမျှတာလို့ပါဗျာ အဲ့တော့နည်းနည်းလေးအေးလေးဆို air condition လေးနဲ့ air ဟို air condition လေးထဲမှာနေရင်တော့ဒါတက်တာတာပေါ့တိုးတော်လည်းပဲဒကာကြီးဒကာမကြီးလက်ရှိအခြေအနေကသိတဲ့အတိုင်းမိကလည်းအစိုးမရအောင်လက်ချက်ကလည်းအစိုးမရမိပြသွားရင်ပြီးပြီအဲ့ဒါအဲ့ကကြတော့ဥဒုကမမျှတရင်ဥဒုဇယုတ်တွေကောင်းပါဦးမလားမကောင်းနိုင်ပါတော့မကောင်းနိုင်ပါဘူးဥဒုဇယုတ်တွေကောင်းလို့ရှိရင်ဥဒုမမျှတတာပေါ့နားလဲလွယ်အောင်ပြောရင်ဥဒုမမျှတတဲ့အခါကျတော့လည်းပဲဘာဖြစ်တော့အဲ့ဒါထိုင်းမိုင်းသွားတာဩဥဒုလေးကကောင်းတယ်ယာတိလေးကကောင်းနေတယ်ပေါ့ ရာသီလေးကောင်းတဲ့ဥတုလေးကောင်းတယ်ဆိုရင်ဟာလာပို့ပို့ပပနဲ့ဒါထိုင်ထိုင်ကြီးမရှိဘူးပေါ့လေးလေးကိုကိုမရှိဘူးအဲဒါဒီဒီရူပတ္တလဟုတာရဲ့သဘောပဲနောက်တစ်ခုအာဟာရထို့တူပဲအာဟာရကလည်းခုနတင့်တော်တဲ့အာဟာရလေးတွေမိမိတို့ကရတယ်ဆိုရင်ဒါဘောဓနာတပ္ပယဖြစ်တယ်ခေါ်တာပေါ့အာဟာရကမြတ်တာအာဟာရမြတ်တာပြန်ရင်လည်းပဲခုနဒါကြတဲ့ဟိုပေါ့ပေါ့ပါပါဒီလိုလေးဖြစ်တာပေါ့ မစေးကောင်းကောင်းလေးဒီဖုံးပြီးသုံးဆောင်တာပဲဖြစ်ဖြစ်ထိုးမယ်အဲတို့မို့အမျှတတဲ့အာဟာရလေးကိုဒါသုံးဆောင်ဝင်ရတယ်ဆိုလို့ရှိရင်အဒါအဆင်ပြေတာပဲအဲ့တော့အဲ့လိုအခြေအနေမျိုးမှာဒါကြောင့်မလို့စေဥဒုအာဟာရဆိုတဲ့ဒီအကြောင်းတရား၃ပါးအဲ့အကြောင်းတရား၃ပါးကြောင့်ဖြစ်တဲ့ဒီယုတ်တရားတွေဤပေါ်ပါမှုသဘောဒါလွယ်လွယ်ပြောလို့ရှိရင်ဒါဒီဒါရူပတ္တလောတာရဲ့သဘောအဲတဘာဝလက္ခဏာပေါ့အဲနောက်တစ်ခုသူ့ရဲ့လုပ်ငန်းဆောင်တာသူ့ရဲ့လုပ်ငန်းဆောင်တာဆိုတော့ကတော့ ရူပါဏံဂရုဘာဝဝိနောဒနာရတာဆိုတော့ရူပါဏံဂရုဘာဝဝိနောဒနာဆိုတာဘာပြောတာတုံးဆိုတော့ထိုရုပ်တို့ဤလေးလံမှုကိုပယ်ဖြောက်တယ်လေးလံမှုဆိုတော့ဂရုဆိုတော့ကလည်းလေးလေးလေးလေးကွယ်ကွယ်ကြီးဖြစ်နေတယ်အဲ့ဒါကိုဆိုတော့ဘာဆိုဝိနောဒနာပယ်ဖြောက်ပြလိုက်တာပဲဒါသူ့ရဲ့လုပ်ငန်းကိစ္စအဲ့တော့ရူမန္တလဟုတာရှိနေမယ်ဆိုရင်လေးလေးကွယ်ကွယ်ကြီးနည်းနည်းကန်ကန်ကြီးမရှိတော့ဘူးွားခြင်းတဲ့နေရာပေါ်ပေါ်ပါပါအပြောခြင်းတဲ့အခါမှာတခါလေပေါ်ပေါ်ပါပါနဲ့ဒီလိုမျိုးပေါ့အကုန်လုံးကပေါ်ပေါ်ပါပါဖြစ်သွားတာ အဲ့ဖြစ်သွားတာဒီဒါသူကေဒီရူပတ္တလဟုတာရေလုပ်ငန်းဆောင်တာအော်နောက်တစ်ခုလဟုပရိယဒီတာပစ္စုပ္ပဒါနာအော်သူ့ကိုညာနဲ့ငါဆင်ញင်လိုက်မယ်ဘလို့ထင်းလာမလို့ဘလို့ထင်းလာမလို့တို့ရုပ်တရားတို့ဤပေါ့ပေါ့ပါပါလင်းလင်းမြန်မြန်ပြောင်းရွှေ့ပြန်လှန်၍ဖြစ်ခြင်းသဘောတရားဒါကြလေပေါ့ပေါ့ပါပါလင်းလင်းမြန်မြန်နဲ့ဒါကြလေ ပြောင်းခြင်းနဲ့ရွှေ့ခြင်းနဲ့ဒီနေရာနဲ့ဘုံနေရာသွားခြင်းနဲ့အဲဘလို့ပဲပြောင်းပြောင်းရွှေ့ရွှေ့ပြောင်းပြောင်းလိုက်ရွှေ့လိုက်တဲ့အခါမှာပေါ့ပေါ့ပါလင်းလင်းမြန်မြန်ဖြစ်နေတယ်လို့ညာထဲမှာထင်လာအဲ့တော့လောလောပြောပေါ်တကယ်ကြီးဒီကမကြီးကိုကိုနေလို့တကယ်လည်းပေါ့ပေါ့ပါလေးဖြစ်နေတယ်ဆိုတာရူပတလုံးတာဖြစ်နေတာပဲအဲစိတ်ကြောင့်ပဲဖြစ်ရင်ဖြစ်မယ်ဥဒုကြောင့်ဖြစ်ရင်ဖြစ်မယ်အာဟာရကြောင့်ဖြစ်ရင်ဖြစ်မယ်သို့မဟုတ်အကြောင်းတရား၃ပါးလုံးကြောင့်လည်းဖြစ်နိုင်တာပေါ့အကြောင်းတရား၃ပါးလုံးကြောင့်ဒါတကယ်လည်းအပေါ်ပေါ်ပွားလေးဖြစ်နေတယ်လို့အဲဒါညံထဲမှာထင်းတာဒါရူပတလဟုတာပဲ။နောက်သူ့ရဲ့နေစွာသောအကြောင်းကတော့ လဟုရူပပဒဌာနံတဲ့အဲ့ပေါ်ပါသောယုတ်တရားတွေခုနပေါ့ဥဒုလေးစိတ်ကလည်းစိတ်ကလေးချမ်းသာတော့ဒါစိတ်ကြောင့်ပေါ်ပါတဲ့ယုတ်တွေဖြစ်နေမယ်ဥဒုလေးကမျှတာတဲ့အခါကျတော့ဥဒုကြောင့်ဒါပေါ်ပါတဲ့ယုတ်တွေကောင်းမြတ်တဲ့ယုတ်တွေဖြစ်နေတယ်အဲသို့မဟုတ်လို့ရှင်ခုနအာရကလည်းမျှတာတော့အာရကြောင့်အာရတယုတ်တွေကလည်းပေါ်ပါဖြစ်တယ်ဆိုတော့အဲ့ဒီပေါ်ပါနေတဲ့ယုတ်တွေကသူ့ရဲ့နီးစွာသောအကြောင်းပဲအဲ့တော့ဆိုကြမှာဆိုပြန်ပြောမယ်ဆိုရင်အဲ့ကကံစိတ်ဥဒု အကံမောစိတ်ဥဒုအာဟာရပေါ့စိတ်ဥဒုအာဟာရဒီသုံးဖို့သုံးပါမျှတတဲ့အခါမှာတနည်းအားဖြင့်တပ်ပါရဖြစ်နေတဲ့အခါမှာပေါ်ပါတဲ့ယုတ်တွေဖြစ်တယ်အဲ့ပေါ်ပါတဲ့ယုတ်တွေဒီသူ့ရဲ့လူပတ်တာလုံးတာနှီးစွာတော့အကြောင်းအဲ့တော့ဒကာကြီးဒကာမကြီးတွေအဲ့ဒါကတကယ်မရှုရင်နားမလည်ဘူးနော်အခုသူ့ရဲ့နှီးစွာတော့အကြောင်းသူကပဲသူ့ရဲ့နှီးစွာတော့အကြောင်းလို့အဓိပ္ပာယ်ကမတက်ရောက်ဘူးလားတက်ရောက်နေပါတယ်တက်ရောက်နေတယ်နော်အဲ့တော့ဦးဇင်းတို့ဒါကတကယ်ရှုမှတ်သိရဆိုတော့ဘာပြောတော့ဆိုတော့တစ်ချက် တကယ်ကြီးတွေမမိနဲ့ဒါဒီ ကိုသိန်းတို့ကသူပြောနေတဲ့ရူပတ္တလဟုတာဒီရုပ်အတုရူပတ္တလဟုတာဒီဘာတဲ့တော့ရုပ်အတုဖြစ်ပါတယ်ဗျာရုပ်အတုဆိုတာပရမတ္ထအပြင်တကယ်ထင်ရှားရှိနေတယ်အထက်ကိုပရမတ္ထအပြင်တကယ်ထင်ရှားရှိနေတဲ့တရားမဟုတ်ဘူး။ तू ကဘာလဲဆိုတော့ရုပ်အစစ်ဒီကရုပ်စစ်တွေကပေါ်ပါမှုသဘောပဲ။အဲ့တော့ခုနကံကြောင့်ဖြစ်တဲ့စိတ်စိတ်ကြောင့်ဖြစ်တဲ့ဥဒုကြောင့်ဖြစ်တဲ့အာဟာရကြောင့်ဖြစ်တယ်ပေါ့ကံကြောင့်မပေါ့။အဲစိတ်ကြောင့်ဖြစ်တဲ့ဥဒုကြောင့်ဖြစ်တဲ့အာဟာရကြောင့်ဖြစ်တဲ့အဲ့ဒီစိတ်ကြောင့်ဖြစ်တဲ့စေတသာယုတ်ဥဒုကြောင့်ဖြစ်တဲ့ဥဒုဇာယုတ်အာဟာရကြောင့်ဖြစ်တဲ့အာဟာရဇာယုတ် အဲ့အာဟာရယုတ်တွေကခုနတပ်ပညာတွေမျှတတဲ့အခါမှာအဲ့စေတသာယုတ်ပဲဖြစ်ဖြစ်ဥဒ္ဒသာယုတ်ပဲဖြစ်ဖြစ်အာဟာရသာယုတ်ပဲဖြစ်ဖြစ်တနည်းအားဖြင့်သုံးပါးလုံးကသူကပုံမှန်ပါပါနဲ့ဖြစ်နေတယ်အဲ့ပုံမှန်ဖြစ်နေတယ်ဆိုတဲ့အဲ့ယုတ်အစစ်တွေပေါ့ခုနပေါ်ပါတဲ့ယုတ်အစစ်တွေအဲ့ပေါ်ပါတဲ့ယုတ်စစ်တွေကဒီယုတ်အတုကနီးစွာသောအကြောင်းပဲအဲ့တော့ဆိုလိုရင်းကဒီနေ့မှာမာလိုစာဖတ်ရင်တော့လဟုရူပပဒဋ္ဌာနံဗမာလိုဆိုရင်ပေါ်ပါသောထိုယုံများသည်နီးစွာသောအကြောင်းဆိုတော့ ရမဇန်လုံလာရဲ့နီးစော်တော်အကြောင်းကသူပဲထပ်ဖြစ်နေလို့ဒါလို့ထင်တာတကယ်တော့ရုပ်အစစ်ပေါ့ပေါ်မှာလည်းရုပ်အစစ်တွေကဒီရုပ်အတုကနီးစော်တော်အကြောင်းရုပ်အစစ်တွေမှမရှိရုပ်တုဆိုတာပေါ်မလာဘူးမဆိုကြပါစို့တခါကြီးတေကမာကြီးဒီဘာလို့နားလည်လောအောင်တခုပြောမယ်ဆိုရင်ရွှေအစစ်မရှိရင်ရွှေတုဆိုတာပေါ်လာပါမပေါ်လာတော့ပါဘူးခင်ဗျာမပေါ်လာတော့အဲ့တော့တခါကြီးတေကမာကြီးဒီဒါအတုတွေအတုတွေပေါ်တာအစစ်ရှိလို့ပဲအတုတွေအတုတွေပေါ်လာဘာဖြစ်လို့အစစ်ရှိလို့ပါဗျာ အဲ့တော့စကားကိုပြန်ပြောင်းပြန်ပြောရင်အစစ်ရှိနေသေးသေးတယ်ဒကာကြီးတွေဒကမကြီးတွေအစစ်ရှိနေသမျှအတုဆိုတာလည်းရှိနိုင်တာပဲဟုတ်ပလားအဲ့တော့အစစ်ရှိရင်အတုဆိုတာရှိနိုင်တယ်ဘာဖြစ်လို့လဲအစစ်ကိုမီးပြီးမှအတုဆိုတာကဖြစ်ရတယ်အခုနဲ့ဓမ္မပေါ့ဒီရူပသလောတာကိုကြည့်မယ်ဆိုဒီရုပ်အစစ်ပေါ့မှကံကြောင့်စိတ်ကြောင့်ဖြစ်တဲ့ရုပ်ဥဒုကြောင့်ဖြစ်တဲ့ရုပ်အာရကြောင့်ဖြစ်တဲ့ရုပ်ဆိုဒီစိတ်ဥဒုအာရကြောင့်ဖြစ်တဲ့ရုပ်အစစ်တွေပဲအဲ့ဒီအစစ်တွေကသူကခုနပေါ်ွားမှုဒီအဲ့ဒီခုနရူပသလောတာရဲ့နိစ္စသောအကြောင်းလို့ဒီလိုနားလည်ရအောင် ဒါကရူပတ္တလဟုတနောက်တစ်ခုရူပတ္တမုဒုတာ ရူပတ္တမုဒုတာရဲ့သဘာဝလက္ခဏာကိုပြောပါဆိုတဲ့အခါကျတော့အာထတတာလက္ခဏာရူပတ္တမုဒုတာဟောသူကဘာပြောတော်ဆိုတော့ခုနလိုပဲအကြောင်းတရားသုံးပါပေါ့စေချောင်းဖြစ်သောရုပ်အစစ်တို့ဤမခက်ထံမကြမ်းတမှုသဘောနူးညံ့မှုသဘောတစ်ချက်အော်နောက်တစ်ခုဘာဖြစ်တော့ ဝိတုကြောင့်ဖြစ်သောရုပ်အစစ်တို့၏မကတ္တမကြမ်းတမ်းမှုသဘောနုညံ့မှုသဘောနောက်တကအာဟာရကြောင့်ဖြစ်သောရုပ်အစစ်တို့၏မကတ္တမကြမ်းတမ်းမှုသဘောနုညံ့မှုသဘောဟောဓာတုရဲ့သဘာဝလက္ခဏာပဲအဲ့တော့သူလည်းပဲထို့တူပဲစိတ်ကြောင့်ဖြစ်တဲ့ရုပ်ဥတုကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်လို့ခေါ်တဲ့ဒီရုပ်အစစ်တွေရဲ့နုညံ့မှုသဘောလေးပဲအဲနုညံ့မှုသဘောဆိုတာဘာကြောင့်နုညံ့လဲဆိုတော့မေးတော့ခုနပြောသလိုပဲအမြတ်တာတဲ့တင့်တော်တဲ့အာယုံလေးတွေနဲ့ဇုံတဲ့ကောင်စိတ်ထဲမှာချမ်းသာသွားရင်ဒီရုပ်တွေဖြစ်တာပဲ။ အနောက်ကဥတုကလည်းမျှတာတဲ့ဥတုလေးရမယ်အာဟာရကလည်းမျှတာတဲ့အာဟာရလေးရမယ်ဆိုရင်ဒါခဏနုံနုံညံ့ညံ့နဲ့ဒီလိုဖြစ်တာပေါ့အနောက်ကသူ့ရဲ့လုပ်ငန်းဆောင်တာသူ့ရဲ့လုပ်ငန်းဆောင်တာကိုပြောပါဆိုတဲ့အခါကျတော့ဘာဖြစ်လို့ရူပါဏံအထထာဘဝဝိနောဒနာရတာဟောယုတ်တရားတို့ကခက်တံကြမ်းတမ်းမှုကိုပယ်ဖြောက်ခြင်းသဘောအဲ့တော့ခက်တံကြမ်းတမ်းမှုမရှိတော့ဘူးပေါ့နောက်တစ်ချက် သူ့ကိုညာထဲမှာဆင်ခြင်လိုက်တဲ့အခါကျတော့တဘာဂရိယာတုအဝိရောဒိတာပြစ္စုပ္ပဒါနာလုံးစုံသောအမူအရာတို့၌မဆန့်ကျင်သောသဘောတရားမဆန့်ကျင်သောသဘောတရားအဲ့တော့သူလိုရင်းကအလုံးစုံသောအမှုကိစ္စတို့၌မဆန့်ကျင်သောသဘောတရားလို့ဥပမာဆိုကြပါစို့ကိုကအာထကျင်နေထကျင်တဲ့အခါမှာနူးညံ့မှုမရှိရင်ဒီခါလဲထဖို့မလွယ်ဘူးနူးညံ့မှုမရှိရင်ဒါထဖို့မလွယ်ဘူးဒီသဘောတရားပေါ့ အဲ့ဒီခါကျတော့ဘာပြောခြင်းလဲဆိုတဲ့ခါကျတော့ဒီနူးညံ့မှုကအရေးကြီးတယ်အဲ့တော့ဦးဇင်းတို့ဟိုးမှာဆိုဒကာကြီးဒကာမကြီးတွေပစ္စည်းလေးတွေလုပ်တဲ့ခါဟိုးမှာဆိုကြပါဆိုဦးဇင်းတို့အဲရွှေတယ်လေးတွေကိုပစ္စည်းလုပ်တယ်ရွှေတယ်လေးတွေပစ္စည်းလုပ်တဲ့ခါသူကနူးညံ့မှုတော့လိုတာပေါ့နူးညံ့တဲ့အခါကြတော့မှသူကဘာလုပ်လဲဆိုတဲ့ခါကျကိုလိုတဲ့ပုံသွင်းလို့ရတယ်အဲအဲ့တဘောပဲဒီမှာကိုမူရန်ဒီမှာကိုယ့်ရဲ့ဒီပေါ့လှုပ်ရှားခြင်းနဲ့ပေါ့ကိုအမူအရာကိစ္စတွေမှာဆိုနူးညံ့မှုတွေရှိပါမှလှုပ်ရှားလို့ရတယ် အဲ့တော့နုညံ့မှုဆိုတဲ့အပိုင်းမှာလည်းဦးဇင်းတို့ဒီပိုင်းမှာတော့ဟိုစိတ်ကြောင့်လည်းဖြစ်တယ်ဥဒုကြောင့်လည်းဖြစ်တယ်အာဟာရကြောင့်လည်းဖြစ်တယ်လို့ဆိုပေမဲ့ဦးဇင်းတို့ဒီမှာတော့တေဇောဓာတ်ကတော့သူကနည်းနည်းလေးပို့ပြီးတော့အဓိကကြတာပေါ့တေဇောဓာတ်ကတော့ပို့ပြီးတော့အဓိကကြတဲ့သဘောရှိအဲအဲ့ဒါမှသာလျင်သူကဟိုဒီလှုပ်ရှားတဲ့အခါမှာသူကလွယ်ကူတာပေါ့နုညံ့မှုရှိတယ်လို့တို့နားလည်ရမှာဖြစ်တယ်ကဲထားအဲ့ဒါပြီးတဲ့အခါကျတော့နောက်အကြောင်းတစ်ခုသူကဒီလက္ခဏာရတ္တ ပြစ္စုပ္ပထံပြစ္စုပ္ပထံအနေနဲ့ကြည့်တဲ့အခါကျတော့ဘာသွားတွေ့မလို့အဲ့ဒါအလုံးစုံသောကိုယ်မူရာလုံးနိုင်မဆန့်ကျင်တော့ဘူးနူးညံ့နေတဲ့အတွက်ကြောင့်နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့နိစ္စသောအကြောင်းနိစ္စသောအကြောင်းကမုရုရူပပဒဋ္ဌာနံခုနအဲ့ဒီအကြောင်းတရား၃ပါးကြောင့်ပေါ့နုညံ့နေတဲ့ထိုရုပ်တို့သည်နိစ္စသောအကြောင်းအကြောင်းတရား၃ပါးခုနစေဥဒုအာရဆိုတဲ့အကြောင်းတရား၃ပါးကြောင့်နုညံ့နေတဲ့ရုပ်အစစ်ဒီဒီသူ့ရဲ့နိစ္စသောအကြောင်းလို့ဒီလိုနားလည်ရမယ်ဒါကတော့မုရု နောက်တစ်ခုကြတော့ကမ္မညတာပေါ့ရူပတ္တကမ္မညတာရူပတ္တကမ္မညတာရဲ့သဘာဝလက္ခဏာကိုကြည့်မယ်ဆိုရင်တရိဒကရိယာတရိဒကရိယာနုနုကုလကကမ္မညတာဘာဝလက္ခဏာရူပတ္တကမ္မညတာသူကဘာပြောတာလဲဆိုတော့စေကြောင့်ဖြစ်သောယုတ်အစစ်တို့ဤစေတသာယုတ်တို့ဤဒါအမှု၌ခံညာခြင်းအစဉ်ပြေမှုသဘောအမှု၌ခံညာမှုအချိုးကျအစဉ်ပြေမှုသဘောနောက်တကဥတုကြောင့် ဖြစ်သောရုပ်စစ်တို့ဤအာရကြောင့်ဖြစ်သောရုပ်စစ်တို့ဤအကိုမှုကိစ္စကိုမှုကိစ္စတို့အားလျော်စွာအမှု၌ခံကြမှုအချိုးကျမှု အစဉ်ပြေမှုသဘောဒါကမ္မညတာအဲ့တော့ခုနပြောတဲ့စေဥဒုအာရအကြောင်းတရားသုံးပါပဲသူလည်းပဲအဲ့အတွက်ကြောင့်လည်းအချိုးတကြလေးအစဉ်ပြေမှုဖြစ်နေတာဘာပဲလှုပ်လိုက်လှုပ်လိုက်ဒါအခန့်တင်လေးဒီလိုလေးဖြစ်နေတာပေါ့ဒါရူပတ္တကမ္မညတာရဲ့သဘောပဲနောက်ကသူ့ရဲ့ကိစ္စ ဒုက္ခကိစ္စကကြတော့အာကမညတာဝိနောဒနာရတတဲ့။ဟောအာကမညတာဝိနောဒနာရတ။ဒါအမှုကိစ္စတော့နာမခံကြမှုကိုပယ်ဖြောက်တယ်။အဲ့တော့သူကဆိုကြပါစို့ဟိုဒီမှာတော့ဇာတော်ကဘယ်လိုလေးရေးထားလဲဆိုတော့ဝါရော့တက်ပြက်ပြားသဖြင့်တဲ့ဝါရော့တက်ပြက်ပြားသွားလို့ရှိရင်သူကအမှုကိစ္စတွေမှာသိပြီးတော့မခံညာတော့။ဒါကြောင့်မို့ဝါရော့တက်ပြက်ပြားမှုကြောင့်ကိုမှုကိစ္စတို့၌မခံညာမှုကိုပယ်ဖြောက်ခြင်းသဘောဒါသူကလုပ်ငန်းကိစ္စ။ ဟောနောက်တစ်ခါသူကသူ့ကိုညာထဲမှာဆင်ញင်လိုက်မယ်သူတော်ကောင်းတယောက်ကညာထဲမှာဆင်ញင်မယ်ဆိုရင်အာတဝလံဘာဝပြစ္စုပ္ပဌာနာတဲ့ဟောရုပ်တို့ဤအာမနေသည့်သဘောတရားရုပ်တို့ဤအာမနေသည့်သဘောတရားအာမနေသည့်သဘောတရားဆိုတာဒုဗလဆိုတာအာနေတာပဲအဒုဗလဆိုတာအာမနေဘူးဒါညာထဲမှာဆင်ញင်လိုက်တဲ့အခါမှာအာရှိနေမှသူကဘယ်ဟာပဲလုံမယ်လုံမယ်ဆိုရင်အလုပ်ပေါ်မှာခန့်ခန့်ညာညာလေးအစင်စင်လေးဖြစ်နေတာပေါ့ မဆရာတို့တကယ်ကြီးတကယ်မကြီးအားကသိမ့်မရှိတော့ဘူးဆိုရင်အားကလည်းလက်ကလေးမြောက်ခြင်းနဲ့မြောက်ရပါမြောက်လို့မရတော့ပါဘူးခင်ဗျာမြောက်မရတော့အဲ့ကြတော့ဘာဖြစ်လို့လဲဆိုဒါကြောင့်မလို့လက်ထားထားတဲ့အတိုင်းခြေထားထားတဲ့အတိုင်းဆိုတာတကယ်ကြီးတကယ်မကြီးအားရှိလို့လားအားမရှိလို့လားအားရှိလို့ပါခင်ဗျာအားရှိရင်လက်ထားထားတဲ့အတိုင်းမဟုတ်ဘူးလေဟုတ်လား လက်ထထားတဲ့အတိုင်းခြေထားထားတဲ့အတိုင်းဆိုအာမရှိတော့တဲ့အခါပေါ့ဥမာလူမာတယောက်အိပ်ရတဲ့ရောက်နေအာကမရှိတော့ဘူးဆိုရင်လက်ထထားတဲ့အတိုင်းမသူပြန်မလုံနိုင်ဘူးခြေထားထားတဲ့အတိုင်းပြန်မလုံနိုင်တော့နော်အာမရှိလို့အဲ့တော့ဒီကမ္မညတာကြတော့အဲ့လိုမဟုတ်ဘူးသူကကုနာဒီအာဒုဗလဒီအာမရှိတယ်ယုတ်တရားတို့ဤဒီအာမနေဘူးအာမနေဘူးဆိုတာဗျောင်းပြန်ပြောတော့အာရှိတယ်လို့ပြောတာဟုတ်ပလားအာမနေဘူးဆိုတာဘာပြောတာအာရှိတယ်လို့ပြောတာ ဒကာကြီးကဟိုနည်းနည်းလေးစကလုံးကစာလို့ပြောလိုက်တဲ့အခါကျတော့စာလို့ပြောလိုက်တဲ့အခါကျတော့နားလည်တာကနည်းနည်းလွဲသွားပုံညာအဲ့တော့သူအာမနေဘူးအတုပ္ပလဆိုအာမနေဘူးဆိုတော့ဘာပြောရအောင်အာရှိတာဗါလဲတော့အာရှိနေတာပါဗျာအာရှိနေတာအာမရှိတော့ဘူးဆိုရင်ကလက်ထထားတဲ့အတိုင်းခြေထထားတဲ့အတိုင်းဒီလိုပြစ်နေမယ်လို့ဒီလိုပြောနေတာကဲတာဒါကတော့ညနေမှာဆင်ကျင်လိုက်လို့ချင်းအားရှိနေတယ်ပေါ့ဘာမှလို့နားလည်လောက်ပြောတာအားရှိနေတယ်လို့ဒီလိုမျိုးညနေမှာထင်လာတယ်ဟုတ်တာပေါ့အားရှိမှကတော့အမှုရာတွေဖြစ်မှာ နောက်တစ်ခုကတော့သူ့ရဲ့နီးစွာသောအကြောင်းကကာမညာရူပပဒဌာနံနဲ့အမှု၌ခံရသောထိုယုတ်တရားတို့သည်နီးစွာသောအကြောင်းပဲခုနအကြောင်းတရားတွေတက်ကဒီအမှုမှာခံရနေတဲ့ယုတ်အစစ်တွေဒါသူ့ရဲ့နီးစွာသောအကြောင်းပဲအဲ့တော့ဒါဒီဦးဇင်းတို့ဒီဝိကရာယုတ်ထဲကပေါ့ရှေ့ကခုနကာယဝဉ္ဇဝစီဝဉ္ဇပြီးတော့ဒီသုံးပါပေါ့သို့တော့ဒီသုံးပါကိုတို့တကကြီးဒီကမကြီးတွေနားလည်ထားမှာဒီသုံးပါသည်ခွဲပြီးတော့တော့မဖြစ်ဘူးရူပသာလောတာလေးတကူလေးဖြစ်နေတယ် အဲရူပသမုဒ္ဒတာလေးတခုလေးဖြစ်နေတယ်နူးညံ့မှုလေးပဲဖြစ်နေတယ်ပေါ်ဝမှုမဖြစ်ဘူးတနည်းအားဖြင့်ပေါ်ဝမှုပဲဖြစ်တယ်နူးညံ့မှုမဖြစ်ဘူးအဲတနည်းအားဖြင့်တို့ကကာမညတာလို့ခေါ်တဲ့အမှုနိုင်ခန့်နေမှုလေးပဲဖြစ်တယ်ဟာမပေါ်ပါဘူးအဲတနည်းအားဖြင့်မနူးညံ့ဘူးဒါလို့မဖြစ်ဘူးသူတို့ကဖြစ်ပြီဆိုလို့ရှိရင်ဘာဖြစ်တဲ့တုံးဆိုတော့အတူတကောဝဖြစ်တယ်ဘလို့ဖြစ်တော့အတူတကောဖြစ်ကြပါတယ်ဗျာအတူတကောဖြစ်ကြတယ်အဲအဲ့လိုတော့ဦးဇင်းတို့ကတစ်ဖက်ကနေပြီးတော့ဘယ်လိုပြောရမလဲဆိုတော့နားလည်ထားမှာဖြစ်တယ် သူတို့သုံးခုဒီတခါတဲ့အတူတကွာဒါဖြစ်ကြတယ်လို့ဒါလိုနားလည်ထားအဲ့တော့ဒါကတော့ဦးဇင်းတို့ဒီဝိကာရယုတ်ပေါ့၅ပါးတဲ့ကဒီကုဏရူပတ္တလဟုတာယုတ်တရားတို့ဤပေါ်ပါမှုရူပတ္တမုရုဒာယုတ်တရားတို့ဤနုညံမှုရူပတ္တကမ္မညာယုတ်တရားတို့ဤအမှု၌ခန့်မှုဆိုတဲ့ဒီယုတ်၃ပါးအဲယုတ်၃ပါးဒီဒါ ခုနစိတ်ဥဒုအာဟာရကြောင့်တော့ဖြစ်တယ်တိုးတော့သူ့မှာလွန်ခဲ့တာလေးတွေရှိတယ်အဲတချို့ချို့ယုတ်ကစိတ်ကလွန်ခဲ့ရင်တချို့ချို့ယုတ်ကအဲဟိုပထဝီလွန်ခဲ့မယ်တချို့တချို့ကဝါရောလွန်ခဲ့မယ်တချို့တချို့ကတေဇောလွန်ခဲ့မယ်ဒါမျိုးတော့ရှိတယ်အဲအဲ့ဒါမျိုးလေးတွေလွန်ခဲ့မှုလေးတွေပေါ်မူတည်ပြီးတော့ဒီရူပတ္တလဟုတာရူပတ္တမုဒုတာရူပတ္တကမ္မညတာဒါတွေဖြစ်တာပေါ့အဲ့တော့တို့ဦးဇင်းတို့ဒုဒကကြီးဒီကမကြီးဒါလက္ခဏာတ္တပြစ္စုပ္ပတ္ထံပရတ္ထံဆိုလေးချက်အနေနဲ့ဒီသုံးပါးကိုသိပြီဆိုရင် နောက်ဆုံးဒီနေ့ရူပခန္ဓာလေးအပြီးသွားချက်လိုက်ကြကြအောင်အဲ့တော့ရူပခန္ဓာလေးအပြီးသွားအောင်ဆိုတော့နောက်တစ်ခုကဘာလဲဆိုတော့ဦးဇင်းတို့လက္ခဏာယုံ၄ပါးပေါ့အဲ့လက္ခဏာယုံ၄ပါးထဲမှာအစာအုပ်ဆုံးဖြစ်တဲ့ဥပါစေယရူပတာဥပါစေယပေါ့အဲ့တော့ဥပါစေယဒီဘာပြောတာတုံးဆိုတဲ့အခါကျတော့အာဇယလက္ခဏောရူပတဥပါဇယောအာဇယလက္ခဏောရူပတဥပါဇယောဆိုတာဘာပြောတာလဲဆိုတော့ဘဝတစ်ခုနာရုပ်စစ်တို့ဤရှေဥအစဖြစ်ခြင်းသဘောအဲ့တော့ဘဝတစ်ခုမှာစပြီးတော့ဖြစ်တယ် အမှလူသားတွေကိုစပြီးတော့ပြောကြမယ်ဆိုရင်အမိဝါထဲမှာပရိဒဏ်တွေနေခိုင်းမှာဖြစ်တဲ့ယုတ်တရားပေါ့အစဖြစ်တဲ့ယုတ်တရားအဲ့ဒါကိုဒါဥပါစီယလို့ခေါ်တယ်လို့ဒါလို့နားလဲရနောက်တစ်ခါဟိုဒီမှာနားလဲအောင်ပေါ့နောက်အတိတ်ပဲတစ်ခုနေတော့အင်းနေပြည့်စုံသည့်တိုင်အောင်အထက်အထက်၌တိုးတက်၍ဖြစ်ခြင်းသဘောအဲ့တော့ယုတ်တွေစဖြစ်ပြီပေါ့အဲဆိုကြပါစို့မိဝါနဲ့မှာစဖြစ်တယ်ဖြစ်တဲ့အချိန်ကနေစပြီးအင်းဒီပေါ့ခက်ခက်မှငါးပြအင်းဒီဒီတခါတည်းအထင်ရှားပေါ့စကုံနေတော့တဲ့နေကားနေအဲ့လိုအင်းဒီဒီ ဒါတိုးတက်ကြီးပွားလာတဲ့အထိဖြစ်နေတာပေါ့အဲဖြစ်နေတဲ့အတွင်းကိုဒါရုပ်တရက်ဖြစ်ချင်းစာအုပ်ဆုံးစပြီးဘဝတစ်ခုမှစဖြစ်နေတာကိုဒါဥပါစေယလို့ခေါ်တယ်ဒါသူကဟိုကိုပိုင်လက္ခဏာပေါ့သူကသဘောပေါ့နောက်သူရဲ့လုပ်ငန်းကိစ္စကြတော့ပုပ္ပန္တတော်ရူပါနံအုံမုဇာပနရတောဟောသူကဗာပြောတာတော့ဆိုတဲ့အခါကျတော့ရှေးဖို့မှရှေးဖြစ်တော့အနာဂတ်အဖို့မှမဖြစ်မီရှေးအစွန်းမှယုတ်တရားတို့ကို ပေါ်လာစေတကဲ့သို့ဖြစ်ခြင်း။အော်ဆိုလိုရင်းက तू ကသူ့ရဲ့လုပ်ငန်းကိစ္စကတော့ဒါဒကာကြီးဒကာမကြီးတွေဟိုနည်းနည်းတော့ဟိုစူးစမ်းပြီးတော့နားလည်အောင်ရှုရတယ်။စူးစမ်းပြီးနားလည်လွယ်အောင်ရှုရတယ်ဆိုတာရှေ့ဖို့ရှေ့အဖို့မှာရှေ့ဖြစ်တော့အနာဂတ်အဖို့မှာမဖြစ်မီအနာဂတ်ဖို့မှာမဖြစ်မီဆိုတော့ရှေ့ဖို့မှာရှေ့ဖြစ်တော့အနာဂတ်ဖို့မှာမဖြစ်မီတော့ပုပ္ပန္တတော်ဟိုဒါဘာသာပြန်တာပဲ။နောက်တစ်ခါပြီးတဲ့ခါကျတော့မှရှေ့အစွန်းမှာယုတ်တရားတို့ကို ပေါ်လာစေတကဲ့သို့ဖြစ်ခြင်း တကယ်တော့ तू ကသူ့ရဲ့လုပ်ငန်းကိစ္စကရုပ်တရားကို तू ကဖြစ်စီတာတော့မဟုတ်ဘူး तू ကဖြစ်တကယ်ဖြစ်စီတဲ့လုပ်ငန်းကိစ္စကခုနကံစေဥဒုအာဟာရပဲရုပ်တရားကိုဖြစ်စီတာကသို့တော့သူကသူ့ရဲ့ဒီလုပ်ငန်းကိစ္စသူတို့ကသူတို့ကရုပ်တူပဲရုပ်တူဖြစ်တဲ့ကြောင့်သူ့ရဲ့လုပ်ငန်းကိစ္စကခုနဘွားတစ်ခုမှစဖြစ်ပြီအဖြစ်တဲ့အချိန်မှာ तू ကဘယ်လိုပြောမလဲဆိုတော့ဒီသူ့ရဲ့လုပ်ငန်းကိစ္စက तू ကဟို ရှေ့အစွန်းမှာရှေ့အစွန်းဆိုတာအစာအုပ်ဆုံးမလို့ပြောချင်တာပေါ့နော်အစာအုပ်ဆုံးမှာယုတ်တရားတို့ကိုပေါ်လာရှေ့တကက်တို့သူ့မှာသူကဥပမာဒီစကလုံးလေးပါတယ်ပေါ်လာစကက်တို့သူကလုပ်ငန်းကိစ္စသူကတကယ်တော့အရင်ဆုံးသူယုတ်တွေကိုပေါ်အောင်သူလုပ်ပေးနေတာတော့မဟုတ်ဘူးဒါပေမဲ့သူကလုပ်ငန်းကိစ္စတွေကပေါ်လာတယ်လို့ပဲအဲအဲ့လိုမျိုးလေးသူကကိစ္စလေးကပေါ့အဲ့တော့ဒါကတော့တကယ်ကြီးတကယ်မကြီးတော်တော်လေးလေးလေးနက်နက်နဲ့ညံကိုရှေ့ဆောင်ပြီးတော့ဒီလိုတော့ရှူရတဲ့သဘောရှိတယ် အဲသို့တော့ကြိုးစားပြီးတော့ရှုလိုက်ရင်ဒီလုပ်ငန်းကိစ္စကတော့ဒါနားလည်လာမှာပေါ့လေနောက်တစ်ခုနေယတနာပြစ္စုပ္ပထာနံဒါဉာဏ်ထဲမှာဒီဥပဇေယဆိုတာဘာလဲထက်ကထက်ကစင်ကြီးနေတဲ့သူတော်ကောင်းတယောက်တွေအစာအုပ်ဆုံးကနေယတနာပြစ္စုပ္ပထာနံတဲ့ဒါဤတိတို့ကယုတ်တရားတို့ဒီဟုထိုယုတ်တရားတို့ကစောင့်နှင်းပြတကဲ့သို့ဖြစ်ခြင်းသဘောတရားတဲ့ အဲ့တော့ဆိုလိုရင်းပြောချင်တာကအစားအဆုံးဖြစ်လာတဲ့အခါမှာသူ့ကိုညံထဲမှာစဉ်းစားတာအော်ဒါကတော့ယုတ်တရားပဲဒါကတော့ယုတ်တရားလို့အဲ့လိုမျိုးသူကပြနေတကယ်တို့တဲ့ဒါဟိုညံထဲမှာထင်းလာတာပေါ့ဒါတစ်ချက်နောက်တစ်ခုကတော့ဗါလဲတော့ပရိပုံနာဘာဝပြည့်စုပတ်တာနောဝါပရိပုံနာဆိုတာပြည့်စုံတာပဲအဲ့တော့ဘာလို့ရုပ်စစ်တို့ဤပြည့်ပြည့်စုံစုံဖြစ်ခြင်းသဘောညံထဲမှာစဉ်းစားတာကရုပ်စစ်တွေပေါ့ အဲ့တော့ဆိုကြပါစို့ခုနစပီမီဝါနဲ့မှာဖြစ်တဲ့ကမ္မဇယုတ်30ဖြစ်တယ်အဲ့ကမ္မဇယုတ်30ပြည့်ပြည့်စုံစုံဖြစ်လာတဲ့သဘောမျိုးပေါ့ဒါမျိုးညံထဲမှာထင်းလာတယ်လို့ပြောတာနောက်တစ်ခါသူကေပဒဋ္ဌာနီးစွာသောအကြောင်းကတော့ဥပစိတာရူပပဒဋ္ဌာနံဖြစ်စေယုတ်ဖြစ်စေယုတ်တို့ဒီသူ့ရဲ့နီးစွာသောအကြောင်းဘာလို့ဆိုသူကဖြစ်စေယုတ်တို့ရဲ့နီးစွာသောအကြောင်းလို့ဘာလို့ပြောရတာလဲဆိုတော့သူ့ကိုကဒါစပြီးတော့ဖြစ်တယ်ဆိုတဲ့အတွက်ကြောင့်ဖြစ်စေဒီဖြစ်နေတဲ့ယုတ်တွေကသူ့ရဲ့နေစွာသောအကြောင်းပဲဖြစ်တဲ့ယုတ်မှမရှိလို့ရှိရင်ဥပါစီယဆိုတာဟောပေါ်လာပါမလား မပေါ်မလာတော့မပေါ်လာတော့ဒါကြောင့်မလို့သူ့ရဲ့ဒီဖြစ်စေရုပ်တွေဒီသူ့ရဲ့နှိစွာသောအကြောင်းဒါဥပစေယနောက်တစ်ခုဦးဇင်းတို့ဥပစေယပြီးတဲ့ခါကျတော့ရူပတ္တတန်တတိရူပတ္တတန်တတိじゃသူ့ရဲ့လက္ခဏာကဘာလဲလို့မေးတော့ပုဒ္ဒိလက္ခဏာရူပတ္တတန်တတိအိန္ဒြေပြည့်စုံပြီးနောက်ရုပ်အစစ်တို့ဤရှစ်နောက်အစဉ်မပြတ်ဆက်ခါဆက်ခါဖြစ်ခြင်းသဘောအဲ့တော့အိန္ဒြေပြည့်စုံပြီးတဲ့နောက်အမိယောနဲ့မှာစဖြစ်တဲ့အချိန်ကနေအိန္ဒြေပြည့်စုံပြီးပြည့်စုံတဲ့အချိန်ကနေပြီးတော့ တခါလေတောက်လျှောက်ပေါ်ဖြစ်နေတာကိုဘွားတစ်လျှောက်လုံးပေါ်ဦးဇင်းတို့ဆိုကြပါစို့နားလည်အောင်ပြောတခါကြီးဒီကောင်ကြီးအခုဦးဇင်းတို့တရားဟောနေတရားနာနေတဲ့အချိန်မှာလေရုပ်တရားတွေကသူ့တတန်းလိုက်ဖြစ်ဖြစ်ပြီးတာနဲ့တတန်းပြည့်ရနဲ့ပြည့်ဟောနောက်တစ်ခါဖြစ်ဖြစ်ပြီးတာနဲ့ပြည့်ဒီလိုမျိုးဖြစ်ပြီးပြည့်နေတာအဲ့တော့စစဒီအင်္ဂလိပ်ပြည့်စုံတဲ့အချိန်ကနေနောက်ဘဝတစ်လျှောက်လုံးမှာဖြစ်နေသမျှရုပ်တွေဒီဒါဒါရူပတ္တတန်တတိပဲအဲ့တော့တောက်လျှောက်ဖြစ်နေသမျှအဲ့ဒါကိုဒါကြောင့်မလို့ပုတ္တိလက္ခဏာရူပတ္တတန်တတိဒါသူ့ရဲ့တဘာဝလက္ခဏာနောက်တစ်ခါသူ့ရဲ့ လုပ်ငန်းဆောင်တာကြတော့အနုဘန္ဒနာရတာတဲ့ရှစ်နောက်အစင်မပြတ်အစင်စင်ဖွဲ့ဆက်ခြင်းသဘောလို့ဒါသူ့ရဲ့လုပ်ငန်းကိစ္စဖွဲ့ဆက်ခြင်းပဲအဲ့တော့ဆိုလိုရင်းကပြတ်သွားလို့မရအောင်ဒီကိုတန်တတိရဲ့သဘောကပြတ်သွားလို့ရှိရင်သုသပါဆိုဦးဇင်းတို့အဲရုပ်ကရှိကဖြစ်တယ်ဖြစ်ပြီးတာနောက်ထပ်ထပ်မဖြစ်တော့ဘူးနောက်ထပ်ထပ်မဖြစ်တော့ဘူးဆိုလို့ရှိရင်ဘာဖြစ်တော့လို့တခါလေဒါတတ္တဝါဆိုလည်းပဲတခါလေဒါသတိပြတ်ကြီးတည်လုံးသွားမှာပဲ အကယ်၍သူ့မလို့တတ်မဲ့ဆိုရင်လည်းတို့တူပဲပေါ့လေဒါကလည်းသူ့တက်တန်းဂုံသွားမှာပဲအဲ့တော့အဲ့မှာသူကဒါကြောင့်မလို့ရှစ်နောက်ပေါ့ဒါဆက်ဆက်နေတာဒါသူ့ရဲ့လုပ်ငန်းကိစ္စပဲအဲ့တော့သူကတော့ဖြစ်စီတာမဟုတ်စသောကပြောသလိုဒကာကြီးဒကာမကြီးညံထဲမှာအမြဲတမ်းမှတ်ထားမှာဒါဒီရုပ်အစ်မဟုတ်ဘူးအဲ့တော့ရုပ်စစ်တွေဖြစ်နေတာပဲရုပ်စစ်တွေဖြစ်နေအောင်ဂျားထဲမှာသူကအကြမ်းလန့်မရှိပေါ့လေရုပ်စစ်ရှိကဖြစ်ရှိကဖြစ်ဖြစ်ပြီးပြက်နောက်ကလည်းဒလဲဇက်တက ဖြစ်လာတာပေါ့အဲ့လိုဖြစ်လာမှုကို ဒါသူကဆက်ဆက်နေတယ်လို့ပြောတာတကယ်တော့သူကဆက်ဆက်ပြီးနေတာတော့လည်းမဟုတ်ဘူးနောက်တစ်ခုညာထဲမှာရှေ့ဟိုရှေ့ရှုထင်လာမယ်ညာထဲမှာဆင်ကျင်လာဆင်ကျင်လိုက်တဲ့အခါကျတော့အနုပစ္စည်းဒါပရဒါနာတဲ့ရှင်းအောင်အစင်မပြတ်စစ်ဆက်ဖွဲ့ရှင်တတ်သောသဘောတရားအစင်မပြတ်ရှင်းတဲ့နောက်ကိုအစင်မပြတ်ဖွဲ့တယ်သူတို့ဒါကြောင့်မလို့ဒီနေရာမှာကြာဦးဇင်းတို့ဗာပြောတော့ဆိုတော့ဟိုတလောကပြောသူဒီခါလေးမှာလက္ခဏာနဲ့ ရတ္တနဲ့လုပ်ငန်းကိစ္စနဲ့ပြစ္စုပ္ပထာနဲ့ဒီဒီခါလေးမှာတရတဲ့လို့ကြားတယ်အခုဒီမှာဆိုရင်ဒါတရတဲ့လို့ပဲအဲရှင်းနောက်ကိုအစင်မပြတ်တာဖွက်ဆက်ထားတဲ့သဘောပဲအဲ့လိုညံထဲမှာထင်းလာမယ်အစင်မပြတ်ဖြစ်စီတတ်တဲ့သဘောတရားလို့ညံထဲမှာထင်းလာဒါသူကရူပတတန်တတိရဲ့သဘောဟောနောက်တကသူ့ကိုကိုသူကသူကနီးစွာသောအကြောင်းကိုပြောပါဆိုရင်အနုပဗန္ဒကရူပပဋ္ဌာနာတဲ့ရှင်းနောက် အစင်မပြတ်ဖွဲ့ဆက်အပ်တဲ့သူဖြစ်သောယုတ်တရားတွေဟာသူ့ရဲ့နှီးစွာသောကြောင့်ဆိုလိုရင်းကအဲ့တော့ယုတ်စစ်တွေဒီတခါတဲ့ဟိုအစင်မပြတ်ပေါ့လေဒီတခါတဲ့အဲဖြစ်နေတယ်ပေါ့အဲ့ဖြစ်နေတဲ့ဒီယုတ်တရားတွေဒီပင်သူ့ရဲ့နှီးစွာသောကြောင့်လို့ဒီလိုနားလည်ရဒါကရူပတ္တတဏ္ဍတိရဲ့သဘောအဲ့တော့ရူပတ္တတဏ္ဍတိရဲ့လက္ခဏာရတ္တပြစ္စုပ္ပတ္ထံပဋ္ဌထံပေါ့နောက်ကရူပတ္တဇရတ္တဇရတ္တကြတော့ဘာပြောတော့သူကလက္ခဏာကိုကြည့်မယ်ဆိုရင် ရူပံပရိပါကလက္ခဏာရူပတ္တသရတာရူပပရိပါကရင့်ကျက်တာပဲ။ဘာရင့်ကျက်တုံးဆိုတော့ရုပ်အစစ်တို့ရင့်ကျက်ခြင်းဒါဘောဟောတော့သူတို့ရဲ့လက္ခဏာကိုကြည့်မယ်ဆိုရုပ်အစစ်တွေရင့်ကျက်တယ်တနည်းအားဖြင့်ဟောင်းသွားတယ်။အဲ့တော့ဆိုကြပါစို့လူတွေဆိုရင်တော့တက်ရှိတွေဆိုရင်တော့ဦးဇင်းတို့ကရင့်ကျက်သွားတယ်၊အိုသွားတယ်လို့ပြောတာပဲ။ပစ္စည်းတွေကြတော့ဟောင်းတယ်လို့မပြောဘူးလား။ပြောပါတယ်ဗျာ။ သီးသီးတွေကြောင့်ဟောင်းသွားတယ်ဒါပရိပါကဆိုတဲ့ရင့်ကျက်သွားတဲ့သဘောပဲပရိပါကဆိုတဲ့ရင့်ကျက်သွားတဲ့သဘောပဲနောက်တစ်ခုကြတော့ဦးဇင်းတို့ဗာလဲဆိုတော့သူကလုပ်ငန်းကိစ္စကိုပြောပါဆိုရင်တဲ့ဥပါနယနာဥပနယနာရတာပြက်ချင်းဘင်တို့ဒါကတ်ဆောင်ခြင်းသဘောပျက်စီးခြင်းဘက်ကိုသူကသူကဆောင်းသွားတာပဲဒါနေယနာဆိုတာကတ်ဆောင်သွားတာပဲအဲ့ဒါဆိုလိုရင်းကဇွဲရပါဆိုရုပ်တကုကဥမာစိတ္တကနာ50တစ်ချက်တက်ရှိတယ်ဆိုလို့ရှိရင်တခါတည်းဖြစ်တဲ့ ဥပတ်နောက်ပြက်တဲ့ဘင်းပေါ့ဂျားထဲမှာ49ချက်ကအဲ့ဒါအဲ့49ချက်လုံးကဘယ်ကိုစောင်းသွားအောင်ဆိုခုနပြက်ချင်းဆိုတဲ့ဘင်းဘက်ကိုစောင်းသွားတာပဲအဲ့သဘောမျိုးအဲ့ဒါသူ့ကဒါဟိုလုပ်ငန်းကိစ္စပေါ့နော်ဒီဇရတာရဲ့လုပ်ငန်းကိစ္စနောက်တကညာထဲမှာရှိယူထင်လာမယ်ပြစ္စုပ္ပတ္ထာရဲ့သဘောကြတော့ တဘာဝနာကံတဘာဝနာဘဂမိပိနဝဘာဝဘဂံဘဂဘဂမပြစ္စုပ္ပထာနာတဲ့သူကဘာပြောတုံဆိုတဲ့အခါကျတော့ဒီညံထဲမှာရှေ့ရှုထင်လာအောင်ပေါ့ယောဂီတယောက်ကစင်စင်ញင်ပြီရူပတ္တဇရတာဆိုတာဘာတုံးဘာတုံးလို့စင်ញင်လိုက်တဲ့အခါကျတော့ဆံရတဘာဝလက္ခဏာမကင်းသေးတော့လေအတိအဖြစ်မှာကင်းခြင်းသဘော အဲ့တော့ဂျာထဲမှာတော့နားလည်လို့ရအောင်ဗာလေးထက်တယ်တော့ဆိုတော့အတိဤအဖြစ်ဟုဆိုအပ်သောဖြစ်ချင်းအခိုက်အတန့်မှာကင်းရင်သဘောဆိုလိုရင်းပြောချင်တာကထပ်ထပ်ဖြစ်နေတာမဟုတ်ဘူးထပ်ထပ်ဖြစ်နေတာမဟုတ်ဘူးပထမဖြစ်လိုက်တယ်ဖြစ်လာတာကနေ तू အတိမဖြစ်ဘူး तू ကဘယ်လိုသွားနေတော့ဆိုတော့တဖြည်းဖြည်းနဲ့ဒီပြက်ဖို့အတွက်ကို तू စောင်းနေတယ်ပြက်ဖို့ဘက်ကို तू ကရွေ့နေတယ်ရွေ့နေတဲ့အတွက်ကြောင့်ဒါသူ့ကိုညံထဲမှာဆင်ကျင်တဲ့အခါအဲ့လိုမျိုးထင်လာတာပဲအဲ့တော့ပြန်ပြောမယ်ဆိုလို့ရှိရင်ဦးဇင်းတို့ဓမ္မတကြောင့်မလို့ ဝိဟိပုရာဏဘာဝဝိယဟောဝိဟိပုရာဏဘာဝဝိယဆိုတဲ့အခါကျတော့ तू ကကောက်စဘာတွေကဟောင်းနှမ်းနေဆိုတာခုနတပြေးပြေးနဲ့ကောက်စဘာတွေပေါ့အဲစဘာတွေကဟောင်းကုန်ဒီအဖြစ်တို့ရောက်တယ်ဆိုတော့ဒီမှာသူရပါဆိုတခါကြီးတွေစံဆိုရင်တခါကြီးတွေနားလည်လို့တယ်စံဆိုလို့ရှိရင်စံတဲ့နဲ့စံဟောင်းပေါ့အဲအဲ့ဒီပုံမျိုးဟောင်းနှမ်းသွားတယ်အဲ့ကဲ့သို့ပဲသူကဒီရုပ်တရားကစဖြစ်လာတယ်ဖြစ်လာတဲ့အချိန်ကနေပြီးတော့သူကအစ်စ်တော့ဖြစ်လာတာမဟုတ်ဘူးအဲ့ဖြစ်ပြီးသားကသူကဘာဖြစ်လာအောင်တပြေးပြေးနဲ့သူက ောင်းနှမ်းသွားတဲ့သဘောအဲ့ဒါကိုသူကဇာယသဘာဝလက္ခဏာမကင်းသေးတော့လေအတိအဖြစ်မှကင်းခြင်းသဘောအတိအဖြစ်မှကင်းတယ်အတိတော့မဟုတ်တော့ဘူးသူကဆိုလိုရင်းကဖြစ်ပြီးတဲ့နောက်မှာသူဒီဘာဖြစ်လဲအတိတပံပြန်မဖြစ်တော့ဘူးအဲ့တော့ဒကာကြီးတွေဒကာမကြီးတွေအခုခဲ့ဆိုရင်ဘာနဲ့တူတော့ဆိုတော့ဟိုဟိုနောက်ဆုံးမော်တယ်ပေါ့လေပစ္စည်းတစ်ခုကိုကဆိုကြပါစို့ခုနားလဲလွယ်အောင်ပြောမယ်ဖုန်းပေါ့လေဥမာ iPhone ပေါ့ iPhone ဆိုကိုဦးဇင်းတို့ပါ iPhone ဘလောက်လဲ30လားထွက်သွားပြီ30เนาะ iPhone 73ထွက်ပြီ 73ထွက်လာပြီဆိုတဲ့အခါကျအဲ့ iPhone 73ကထွက်လာတာတော့အစ်စ်ပဲဒါပေမဲ့ဒကာကြီးတွေကမိုင်းနောက်တစ်နေ့ရောက်လို့14လဲထွက်တော့မယ်ဆိုကြပါဆိုနောက်ဟိုတစ်ခုထွက်မယ်ဆို तू ကအဲ့အစ်စ်တော့ဖြစ်နိုင်သေးလားဖြစ်နိုင်တော့ဘူးဖေဖြစ်နိုင်တော့နောက်ဒကာကြီးတွေ unboxing ခေါ်လာလား unboxing ခေါ်လာဖွင့်လိုက်ပြီဆိုတဲ့ကဒကာကြီးတို့ဒါဒီဟိုဖောက်ပြီးပြီးသွားပြီဆိုတဲ့အတွက်အစ်စ်ဈေးတော့ပြန်ရနိုင်သေးလားမရနိုင်တော့ပါဘူးဖေဟာမရနိုင်တော့ဆိုတော့ तू ကဘာအဓိပ္ပာယ်လဲဆိုတော့ तू ကဟောင်းသွားပြီလို့ပြောချင်တာပဲဟောင်းသွားပြီ အစ်စ်အဖြစ်ကနေပြီးသူကကင်းသွားပြီဆိုတော့အစ်စ်မဟုတ်တော့ဘူးကင်းမဲ့သွားတယ်အစ်စ်ဆိုတဲ့ဂုံလေးကင်းသွားပြီဘာဖြစ်လို့လဲဆိုတော့ကိုကဖောက်လိုက်လို့ပဲအဲ့တဘောပဲဒီရုပ်တကူကစဖြစ်လာတယ်ဖြစ်ပြီးသွားတဲ့ဒီပိုင်းလေးသူဒီအစ်စ်ဆိုတာမျိုးတဖန်ပြန်ပြီးသူကအမိရပါဦးမလားမရတော့ပါဘူးခင်ဗျာမရတော့ဘူးဒီဇရတာဆိုတဲ့ဒီရင့်ကျက်မှုသဘောကအမြဲတမ်းသူကဗါတယ်တော့ ဒီရှေ့ကိုပဲခုနပြက်မဲ့ဘက်ကိုသူကစောင်းနေတဲ့အတွက်ကြောင့်စောင်းသွားတဲ့အတွက်ကြောင့်ညနေမှာစဉ်းစားလိုက်တယ်ဒီသရဏာဆိုတာဘာလဲသရဏာဆိုတာဘာလဲဆိုလို့ရှိရင်နားလည်လို့ရအောင်တကားလေးပြောမယ်ဆိုရင်ဘယ်တော့မှအစ်စ်ပြန်မဖြစ်တော့ဘူးဘာမဖြစ်တော့ဘူးဘယ်တော့မှအစ်စ်ပြန်မဖြစ်တော့ပါဘူးခင်ဗျာဘာကြီးဒီငါကြီးကိုကိုပြန်ကြည့်ဖို့အစ်စ်ပြန်အစ်စ်ဖြစ်နေလားမဖြစ်တော့ဘူးနော်ကိုဒီဘာဖြစ်တော့ဟောင်းဘက်ကိုမွေးလာတဲ့ကနေပြီးတော့တကားလေးဘယ်ကိုသွားနေတော့ ရင့်ကျက်တဲ့ဘက်အဟောင်းဘက်ကိုသွားနေတယ်ကိုယ်မှာပိုင်စားနိုင်တဲ့ပစ္စည်းတွေပဲတက်ရှိတက်မဲ့ကိုလည်းပြန်ကြည့်ဒကာကြီးဒကာမကြီးအတိအတိပြန်ပြန်ဖြစ်လာသလားဖြစ်တော့ပါဘူးဗျာဖြစ်တော့ဘူးဟောင်းတဲ့ဘက်ကိုသွားဒါဘာငဲသဘောလဲမေးတဲ့အခါကျတော့ဒီဇရတာဆိုတဲ့ရင့်ရောခြင်းရဲ့သဘောအဲ့ဒါကိုညနေမှာစဉ်းစားလိုက်ရင်အဲ့လိုထင်တာတွေအဲ့ဒါတခါတဲ့ဘုံလေးတခုကိုကိုကဝယ်လိုက်ပြီးနဲ့ဖောက်လိုက်ပြီးဖောက်ပြီးတာနဲ့ပြီးသွားပြီးမဖောက်ခင်ထိတော့ကိုကတစ်ပဲတခါကြီးတခါကြီးသမ ्या ရှိကိုပြန်ပြီးတော့ ကိုကရောင်းမယ်ပဲဖြစ်ပါပဲဖြစ်ဒါအစ်စ်ပဲဖောင်းပြီးလိုက်ပြီဆိုတာနဲ့ပြီးသွားပြီဒကာဒကာကြီးတွေဒကာမကြီးတွေအစ်စ်သေးတော့ဘယ်တော့မှပြန်ပြီးတော့မရနိုင်တော့အဲ့သဘောပဲအဲ့တော့အစ်စ်ရဲ့အဖြစ်မှာကင်းခြင်းသဘောပဲလောလောနားလဲ၎င်းပြောရင်အစ်စ်မဟုတ်တော့ဘယ်တော့မှအစ်စ်ပြန်မဖြစ်တော့ဘူးလို့ဒီလိုပြောချင်တာဒါညံထဲမှာစင်ရင်ဒီလိုပေါ်လာနောက်တစ်ခုကဘာပြောတာတော့ပရိပဇာမနာရူပပရဒါနာတဲ့ရင့်ကျက်စေယုံများသည်မိသာသောကြောင့်အဲ့တော့ယုတ်တကုတ်ကဖြစ်လာတယ်ဖြစ်လာပြီဆိုရင်ပြတ်တဲ့အထီကိုမရောက်သေးဘူးကြားထဲမှာပေါ့ အဲတက်တန်းတစ်ခုရှိတယ်ပေါ့သူမှဆိုခဏငယ်49ချက်ဆို49ချက်ပေါ့အဲခဏငယ်49ချက်အတွင်းမှာဖြစ်နေတဲ့ဒီရုပ်တွေဒီသူ့ရဲ့နှိစွာသောအကြောင်းပဲဆိုလိုရင်းကအိုးနေတဲ့တရားတွေသူ့ရဲ့နှိစွာသောအကြောင်းပဲဒီလိုပြောရမှာနောက်တစ်ခုကြတော့ဒါကဦးဇင်းတို့လက္ခဏာတ္တပြစ္စုပ္ပတ္ထံပရဒ္ဒံရဲ့အပိုင်းပေါ့ဒါရူပတ္တသရတာနောက်တစ်ခါရူပတ္တအိဋ္ဌာတာသွားကြရအောင်ရူပတ္တအိဋ္ဌာတာရဲ့နှိစွာသောအကြောင်းကဘာလဲဆိုတော့ ပရိဘေဒလက္ခဏာရူပတ္တအိဋ္ဌတာပရိဘေဒရုပ်အစစ်တို့၏ထဝင်းခြင်းအပြင်ပြိုပြက်ခြင်းသဘောလက္ခဏာဟောပြိုပြက်ခြင်းသဘောလက္ခဏာအဲ့တော့ဦးဇင်းတို့ဒါကတော့တခါကြီးတခါမကြီးဟိုနားလဲလွယ်တာပေါ့လေအာအိဋ္ဌတာဆိုတာမမြဲဘူးဒါပြက်နေတဲ့သဘောပြိုခြင်းပြက်ခြင်းရဲ့သဘောပဲအဲ့တော့ရုပ်စစ်တို့ရဲ့ပြက်ခြင်းသဘောပဲသူကရုပ်တုပြက်တဲ့အတွက်ကြောင့်ရုပ်စစ်တွေကသူ့ရဲ့တတန်းတစ်ခုကုန်သွားရင်သူဘင်းခရောက်သွားရင်သူပြက်သွားမှာပဲအဲ့ဒါဒီဒီရူပတ္တအိဋ္ဌတာရဲ့ ဒါတဘာဝလက္ခဏာပဲတဲ့နောက်တစ်ခုတန်တိရဏရတတဲ့ဟောသူကလုပ်ငန်းကိစ္စကို ပြောပါဆိုလို့ချင်းရုပ်အစစ်တို့ဤနစ်မြုပ်စေခြင်းလုပ်ငန်းကိစ္စရှိတယ်ရုပ်စစ်တို့ကိုနစ်မြုပ်စေခြင်းလုပ်ငန်းကိစ္စရှိတယ်ဆိုတော့ဘာပြောရအောင်ဆိုတော့ထီကာလတို့ရောက်တော့ရုပ်ကိုပျက်စီးသည်အဖြစ်ဖြင့်ဒါနစ်မြုပ်ပြစ်လိုက်တာအဲ့တော့ဆိုလိုရင်းကရုပ်တကုကခုနစဖြစ်လိုက်ပြီဖြစ်လိုက်တာကဥပ္ပခဏလို့ခေါ်တယ် ဖြစ်ပြီးတဲ့ကြားထဲမှာသူ့တက်တန်းရှိသလောက်ပေါ့လေခဏငယ်49ချက်သူ49ချက်နေနေတာပဲအဲခဏငယ်49ချက်ပြီးလို့ဒီဘင်ခိုက်လည်းရောက်တော့သူဒီနစ်မြုပ်သွားတယ်ဆိုတော့ဒါပျောက်ပြက်သွားတယ်ပျက်စီးသွားတာပဲအဲ့ဒါဒီသူ့ရဲ့လုပ်ငန်းကိစ္စပဲလို့ဒါလိုမှတ်ရအောင်နောက်တစ်ခါသူ့ကိုညံထဲမှာဆင်ញင်လိုက်ပြီးရူပတ္တအိဋ္ဌတာဆိုတာဘာလဲဆိုတော့ခယဝယပစ္စုပ္ပထာနာခယဝယပစ္စုပ္ပထာနာညာထဲမှာတကားတဲ့ရူပတ္တနေသတာဆိုတာဘာလဲဘာလဲလို့ဆင်ញင်ညာထဲမှာထင်လာတယ်တဲ့ရုပ်စီတို့ဤ ကုံရင်းပြည့်ခြင်းသဘောတရားကုံကုံသွားတယ်ပြက်ပြက်သွားတယ်ဒါသူကဒါဉာဏ်ထဲမှာထင်းလာတဲ့သဘောတရားကအဲ့လိုထင်းလာမယ်တဲ့နောက်တစ်ခုပရိပိဇာမာနာရူပပရဌာနာတဲ့ဟောသူရဲ့နေသောသောအကြောင်းကိုပြောပါဆိုထဝင်းကျင်အပြင်ပြုတ်ပြည့်စဲယုံများသည့်နေသောသောအကြောင်းမင်းအဲ့တော့ဘင်ခိုက်ကိုရောက်ဘင်ခိုက်ကိုရောက်ရောက်တိုင်းရောက်တိုင်းပြည့်စည်သွားတဲ့ယုတ်ဒီရှိတယ်အဲ့ယုတ်ဒီဒီသူရဲ့နေသောသောအကြောင်းမင်းအဲ့တော့ပြည့်စည်သွားပြည့်စည်သွားတဲ့ယုတ်တရားတွေဒီ ဒါသူ့ရဲ့နှိစသောအကြောင်းဘာလို့ဆိုတော့ပျက်စီးတဲ့ယုံမရှိရင်သူကအနိစ္စတာဆိုတာဟောပေါ်လာပါဦးမလားမပေါ်လာတော့ပါဘူးခင်ဗျာမပေါ်လာဘူးအနိစ္စတာလို့ခေါ်တရားလည်းမရှိတော့ဘူးယောဂတစ်ခုကဖြစ်တယ်ဖြစ်ပြီးတာနဲ့ဘယ်တော့မှမပြတ်တော့ဘူးနှိစ္စမြဲနေပြီဆိုရင်အဲရူပတ္တအနိစ္စတာဆိုတာလည်းမရှိတော့ဘူးအဲ့တော့ तू ကရုပ်စစ်တွေကအမြဲတမ်း तू ကဖြစ်ပြီးတိုင်း तू တတန်းစိတ်တာနဲ့ तू ပြက်မယ်အဲ့ပြက်ပြက်သွားတဲ့ရုပ်တရားတွေဒီ तू ရဲ့နှိစ္စသောအကြောင်းပဲပြက်နေလို့ तू ကိုနှိစ္စတာလို့ခေါ်ရတယ်ပေါ့ဒါလက္ခဏာတတပစ္စုပ္ပတ္တံတတ္ထံ အဲ့တော့ဒါကတော့ဦးဇင်းတို့ရူပခန္ဓာပိုင်းပြီးပြီပဲဆိုကြစို့အဲ့တော့ရူပခန္ဓာပိုင်းပြီးတဲ့အခါမှာဒီယုတ်တရားတွေကဒီလိုမျိုးပေါ့လက္ခဏာရတပစ္စုပ္ပတ္ထံပရတ္ထံအထုသဖြင့်ဒီနေရာမှာလက္ခဏာပေါ့အဲလက္ခဏာကိုလက္ခဏာရတ္တပေါ့အထုသဖြင့်ရတ္တပေါ့အဲဒီရတ္တကိုကိုယ်ကွယ်ပြပြနားလည်ပြီဆိုတဲ့သူတော်ကောင်းတယောက်ဒီဒါယုတ်တရားကိုအပေါ်မှာအတိညာတန့်ရှင်းပြီရူပခန္ဓာလို့ခေါ်တဲ့ယုတ်တရားတွေအပေါ်မှာအတိညာတန့်ရှင်းပြီအဲတနည်းအားဖြင့်ပြောမှဆိုခုန တဏှိကနာတမုဟကနာသာမကအကိစ္စကနာပါဖြူနိုင်ပြီလို့ဒီလိုပြောလို့ရတယ်အဲ့ဒါဆိုရင်တော့မိမိတို့ရဲ့အသိဉာဏ်ကပရမတ္ထကိုတကယ်ကိုဉာဏ်မြင်စိုက်ပြီးတော့ခဏတွေအကုန်ချိုးသွားတဲ့အစဉ်ရောက်ပြီးအဲ့အစဉ်ရောက်မှသာတင်ဒါရူပပရိစေဒဉာဏ်ရူပပရိကဉာဏ်ဆိုတာကိုရမှာဖြစ်တယ်ဒါကြောင့်မလို့ဒီလိုမျိုးကိစ္စကဏဖြူနိုင်ရေးဒီနဲ့ပဲရုပ်ပရမတ်ကိုတည်ရေးအတွက်အင်မတန်မှအရေးကြီးတယ်ဒီလိုသဘောပေါက်ပြီးဒုဒကကြီးတွေဒကမကြီးတွေဒါယနေ့ကစပြီးတော့ ဒီရူပခန္ဓာဆိုတဲ့ယုတ်တရားတွေအပေါ်မှာခန္ဓာသုံးပါးဖြိုးနိုင်အောင် ကိုယ်စီကိုယ်စီအာထုံနိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ